ဩဇာတက္ကရာ1366ခုဒုတိယဝါဇေလဖြင့်မဟာနန္ဒကြီးအတွင်းအခြေအလက်ကြောင်းကြီးပေါ်၌ဟောကြားအပ်သောမဟာဗောဓိမြေဆရာတော်ဤကိုကိစ္စကိုလွတ်ကြပါတရားတော်သာသနာ့ကျင့်ဝတ်နဲ့ကြောပူမကောင်းဘူးလားဟင်ဟုတ်ပါပါဟင်ဟိုဝေပုံနေတော့ဝေပုံကျင့်ဝတ်ပေါ့ဗျာမှန်ပါပါတော့ကြောင်းကြီးနေတော့ကြောင်းကြီးကျင့်ဝတ်ဗျာဟင် ချင်းချင်းချောင်းနေတော့ချင်းချောင်းချင်းကိုပေါ်ဗျာကိုမာနဲ့ရောက်တဲ့ရောက်တော့မာနဲ့ချင်းကိုပေါ်ဗျာဟင်အဲဒီနေရာလေးမှာသူတကိစ္စနဲ့ပရာကိစ္စကိစ္စအမျိုးရှိနော်ပါဠိလိုပြောတာနော်တကိစ္စကကိုကိစ္စကိုဆိုတာပရာကိစ္စကသူများကိစ္စတွေလိုက်ဆောင်ရွက်နေတာပြောတာဗျာဟင်တကိစ္စနဲ့ပရာကိစ္စဒီနှစ်ခုကို တို့ကြကြသတိထားကြဟင်သာကိစ္စကွာတို့ဗျာဒီအာယုံကာမဂုဏ်နေခံစားတာတော့တို့မှလာကြခွေးတွေတော့မဖြစ်နိုင်ဘူးခွေးတွေကတို့တဲ့တောင်ပူသေးတယ်ဟင်တိဋ္ဌာန်ကြီးကုံတော့မရနိုင်ဘူးဟင်ဒီဟိုဝန်စားကြမယ်ဝန်စားကြပြီးပျော်ပါမယ်ပျော်ပါပြီးမောအိတ်ကြမယ် ဒီသုံးခုကတော့ဘယ်ဘဝရောက်ရောက်ရပါတယ်ဗျာဟင်ဟုတ်ကလားဗျာဒါကတော့ဘယ်ဘဝရောက်ရောက်ရပါတယ်ဟင်ပြီးတော့ဒါနကြပြန်တော့ဒါနဗျာတို့မှမဟုတ်ပါဘူးခွေးမကြီးလဲဒါနနဲ့ခွေးမကြီးဒါနရှိရပါသူသားသမီးတွေစာချကျွေးတဲ့ဒါနမရှိနိုင်ဘူးလားမျိုးကျူတိုက်ကျွေးတဲ့ဒါနပဲဗျာပြီးတော့ဝါလာတို့သူရဲ့သားသမီးလေးတွေကိုအန်တရကာကွယ်ပြီးတဲ့ဒါနတွေရောဖြစ်နိုင်မလား ဒါနလောက်နေတယ်ကြီးမတတ်နေကြဟုတ်ခရာဗျာအဲ့တော့သူခုတတိယတေဝေပုံတို့အင်းဘာလို့ချင်းချောင်းတို့ចောင်းကြီးတို့ပေါ့လားဒါတွေကြတော့လူတွေလည်းဖြစ်လာတယ်ထင်တယ်လူတွေမဟုတ်ဘူးလားလူတွေနော်ပြီးတော့လူတွေဖြစ်လာတဲ့အပြင်ကိုသာသနာနဲ့ဂျုံခွင့်ရတဲ့လူကောမဖြစ်နိုင် ဒီသာသနာနဲ့ကြုံနေကြရတာမဟုတ်ဘူး။ဘုရားရဲ့အဆုံးအမဩဝါဒကိုခံယူတာကိုသာသနာလို့သုံးတာဟုတ်ဗျာ။ဟင်အဲ့တော့တို့လူတွေဖြစ်တော့လူအဖြစ်နဲ့လည်းရတယ်။ဘုရားအဆုံးအမကိုခံယူနိုင်တဲ့မမဝါဒီတွေဟောဖြစ်လား။အဲဘုရားရဲ့အဆုံးအမမှန်များကဟိုနတ်မှန်တဲ့တယ်။အကူတို့မဖြစ်ဖို့ကိုတို့ရဖို့ဒါပဲထင်တယ်။ဟင် အဲ့တော့တို့လူပြည်လာတာဟာကိုယ်ကိစ္စကဘာလဲဆိုတာအရင်မင်းဟင်ဟုတ်ကလားဗျာကိုယ်ကိစ္စကဘာလဲဆိုလို့ရှိရင်တို့လူတဲ့လူဖြစ်ဖို့ထင်တယ်နောက်တစ်ခါလာရင်ပြီးတဲ့အဆင်မမြင့်တိုက်ဘူးလားမြင့်ကျင်သလားမြင့်ကျင်သလားဒါကိုခွေးဖြစ်လို့လုပ်လို့ရသလားလူနာလုပ်ပိုင်ဝင်ရှိတယ်နော်ဟင်ဒါတော့ကောင်းတယ် ဒါတော့မကောင်းဘူးခွေးပြသလားဒီတော့နွားကြည့်ပါဗျာရေတွေးတောက်ထားပါပဲကောင်းတယ်မကောင်းတယ်သူမသိပါဘူးမှန်ပါဗျာဟင်တွေ့ရင်ကြည့်ပါဗျာပဲတဲ့တော့မှန်ပါဗျာအဲရေတွေးတောက်ထားပဲထင်တယ်ဒါတောက်လို့ဘာဖြစ်မဲညာဖြစ်မဲရှင်းအကြောင်းနောက်တုန်းကငါဘာတောက်လို့ဘာဖြစ်ခဲ့တယ်သူတို့သိသလားသိနိုင်ဗျာလူတော့သိနိုင်တယ်ဟင်သိနိုင်တယ်ဟင်တော့ဒါတော့ကောင်းတယ်ဒါတော့မကောင်းဘူးသူလူအသိညာမှာသိနိုင်တယ်ထင်တယ် ဟင်ဒါလုံးရင်တော့အကျိုးရှိပြီဒါလုံးရင်တော့အကျိုးမရှိဘူးလို့သိနိုင်တယ်ထင်တယ်ဟဲ့ဒီလိုလုံးရင်တော့အဖြစ်ရှိပြီဒီလိုလုံးရင်အဖြစ်မရှိဘူးသိနိုင်တယ်ထင်တယ်ဒီအသိဉာဏ်ကိုဒိဋ္ဌာမှာရှိသလားမရှိဘူးဒီလိုဆိုလူရဲ့ခွင့်ရေးတို့ဒီအသိဉာဏ်လေးဒီတက်ဒီဖုံပြိုးဖို့ပဲထင်တယ်ဖုံပြိုးဖို့လားဖုံပြိုးဖို့လားဟုတ်တယ်နော်ဟောတို့တခါရှင်းကြည့်အောင်လို့ တို့ဝေပုံတို့အဲခုနကလည်းအကြောင်းကြီးတို့ချင်းချောင်းတို့ကပါတော့လေလုံးမပါတာတဲ့ညာလုံးမပါတာတာဝန်ဒါယာမနတ်ကြီးကခမားတို့လေထုံသလားဟင်ရာထုံတာသေးသလားတာမလို့အောင်သူတို့ဒေသနာတွေအာရုံနဲ့ထားတယ်ဒီကဒုတိယပါတယ်ကိုတို့တို့တိုင်ဟိုမှာလိုလိုဖြစ်ရတာတယ်တို့ပြီးတော့တရားလဲသူတို့ကတို့လိုတွေးပြီးကြည်လိမ့်တလိမ့် လေတို့ပလိတ်တို့အပြစ်ဒေါသမရှိတဲ့အတွက်ချက်ချင်းဟောတာနဲ့ချက်ချင်းသူကသဘောပေါက်ပြီးချက်ချင်းလေးတောင်ဝင်နေတယ်မှန်ပါဗျာဒါကလူပြည်ကပါသွားမှာကိုရောက်လို့ကတော့ဗျာသူတို့ဒီမှာကတော့တန်ရင်တမယာစနစ်နေမှာပါဝေပုံမှာဟင်တန်ရင်တမယာရှိသလားတန်ရင်သုံးမယာရှိသလားရှိပါဗျာနတ်ပြည်ကနတ်သားတယောက်ကိုဟိုတို့တရားပဲဆိုလို့ချင်းထက်တာအမျိုးသမီးတွေကထက်တာ တို့ဟိုမဟာသင်္ကိတာတော်ကသွားကြည့်ခဲ့တဲ့တို့အမျိုးသားတွေဇဟန်းတွေနဲ့အမျိုးသမီးတွေတို့အမျိုးသမီးတွေကြီးတယ်ဗျတို့တို့ဝင်ကြရတော့လေနာတော့နာတော့သူတို့ကသရာထက်သရာထက်တဲ့အတွက်နတ်ပြည်မှာနတ်သားတစ်ယောက်ကိုနတ်သမီးကတချို့900တဲ့ဗျတချို့900တဲ့ဗျတချို့က1000တဲ့ဗျတစ်ဖက်ဟိုဘက်900ပြည်တယ်လေအဲ့တော့မရခြင်းမတဲ့လို့ညာဖြစ်တာနဲ့ဘုဘယ်နေရောဘာလို့သင်ကြပါမလို့ ဒီမှာတယောက်ထဲတော့တဲ့လားပုံမှန်လိုက်လို့ဘယ်လိုဒီလိုနဲ့ဘာထူမှာတော့ဒီဟာတွေတက်ကြမှာပဲဟာကိုဟာလေဒီစုတော်မှာဒီဟာတွေတက်ထားတယ်မဟုတ်ဘူးလားဒီဟာအကောင်တွေနဲ့အကောင်မတွေတော့တက်မှာမဟုတ်ဘူးလားအဲဒီလိုပဲနေမှာပေါ့ဗျာဟင်အဲဒီမှာကြည်သေးတယ်တို့ဒီမှာလို့ဟိုအမေရိအင်းဟဲအဲ့ဟဲနဲ့အမလေးတော့ဗာလေးတော့မွေးရတာမျိုးဘူး ဘန်းဆိုချက်ချင်းဒီကဟွာလောက်ထားနေဟိုမှာတန်းရောက်တာဆက်ချောင်းနဲ့သားသမီးရွယ်လေးတွေတဲ့တန်းရောက်တာအဲ့ဒီတန်းရောက်တော့ရင်းကွင်းဘော်ကိုတဲ့တဲ့သူ့လူနာသားကြီးနာသမီးရဲ့ရင်းကိုတဲ့တဲ့ဆိုတာသာသမီးသူ့ဘေးမှာလာပြီးဖြစ်တယ်ဆိုရင်ဒါဆွေရာဟင်ဟင်တကယ်လို့သူ့ဒီဘေးမှာလည်းမဖြစ်ဘူးသူ့ဝင်ဝင်လည်းလည်းမဖြစ်ဘူးဆိုရင်တကယ်အဲ့တော့အဲ့ဒီမှာတခါတည်းဒီက ဘွားကနေဟိုသေးတာတော့မှဘွားကနေပေါ်သူ့ဗိမာန်ရဲ့ခြံဖီးယိုးနဲ့ဟိုဗိမာန်ရဲ့ခြံဖီးယိုးကြားများနာသမီးတစ်ပါးပေါ်လာရင်လူကြသေးတယ်ငါပိုင်နဲ့သူ့ပိုင်နေနဲ့ဒီတော့ဟိုမှာဟိုတော့ဘာတော့လင်းပြီးရောက်900ကိုနောက်ထပ်အစ်ကိုလူကြသေးတယ်ဗျဒီကဟာဒီသွားတာတရားကောင်းပြီလေသူအတိတဲ့ပို့တဲ့ရှင်သူတို့ဘာလုံးမှမရှိတော့တိတဲ့ပို့နေပြီဟင်လူသေးတယ်ဗျဟင် တရားမင်းကြီးလည်းတရားအားထုတ်ဖို့တရားဟောဖို့နေနေတာကအမှုလိုက်ဆုံးဖြတ်နေရတာနဲ့သူ့လေဟင်ဟိုခိုင်ကောင်းနဲ့ဆိုမှရှင်းတယ်ဘယ်လိုခိုင်ကောင်းကခိုင်ကောင်းတဲ့ရှင်းတယ်ဟောတာဝရင်းသားတတိလုံးညဟင်အမှုဆုံးဖြတ်ရတာတဲ့တခါတည်းဟိုဒီဘက်ခြံဝင်းလေးကိုပေါ်ရင်တော့ဒါသူပဲနေတာဒါနာသမီးပဲလေကိုပဲခြံဝင်းလေးပေါ်ရင်ခိုးတဲ့နာသမီးကြားပေါ်လို့ရှိရင်အားရအဆုံးရှင်းတာတဲ့ဒါကြောင့်တရားမင်းကြီးကလာတော့ခေါ်ခဲ့ဟာ တရားတဲ့ဘယ်နာပေါ်တော့ဘယ်နာပေါ်တာပါဘယ်သူကနဲ့နာလဲတော့ဒီဘက်ချမ်းပဲနဲ့နာကြော့မင်းယူကုန်စားတယ်ကိုပဲနဲ့နာချမ်းတယ်ပါတော့မင်းပေးသွားမင်းမင်းယူဒီဘက်လည်းမလဲဟိုဘက်လည်းအဲ့ဒါကိုပေးငါပေးစေယုံမထာတော့ကုန်စားတယ်ဒါကတရားကြီးရဲ့ပုံမှန်တော့စေယုံလည်းမထာတော့တော့အထွေးမှုကြီးပြောမှထမပါဗျာဒီကိုရိုကြီးပြောလိုက်တဲ့ဟိုတရားဥပဒေတွေတော့ဟင်ဘယ်လိုလုပ်ရလဲ ဒီဟိုဘက်လိုက်ရင်မင်းယူဒီဘက်လိုက်ရင်မင်းယူဘယ်မှမလိုက်ငါအဖေးရတယ်ဘယ်လိုတော့ကောင်းပါဗျာဒီဥပဒေဘယ်နဲ့တော့သဘောကျလားကောင်းတယ်ဗျာဟေးဟေးအဲဆေးကြီးမပေးတော့ဗျာနော်ဟိုကြရင်အေးအေးဒီဒီဥပဒေတိုင်းနဲ့ဒီအဲ့ဒါပဲဆုံးဖြတ်နေကြတာဒီခါမှပါမသွားရင်ဟိုမှာအာယုံခံစားရုံတက်တက်မှာအငင်းပွားနေမှလည်းပြီးတယ်ဒီခါမှပါမသွားရင် ဘာမှထုတ်အထုတ်မရဘူးညောမနေနဲ့စကားပြီးသွားတော့ဟုတ်ကလားဟိုဒါတော့ဦးကြီးတို့ပြောမလားဘသူတို့ဘသူတို့ပြောရမလဲဟောပေါ့ခြိပေါက်ထားတဲ့လူရတာတဲ့ငွေကြီးတဲ့ဟိုရုပ်ပေါ်တက်ထုံနိုင်တဲ့အတူတူပဲဟင်ဟိုတော့တရေကြီးပြောရင်တော့ကြားရေးဘိုးလေးနဲ့တက်ထုံနိုင်တဲ့အတူတူပဲဟင်မနေ့ကတော့သေကြီးထုံးဟာမတူပါဘူး။ဒီလိုနောက်ကြတာရယ်ကြားရည်ဘုံကြီးကိုသင်ပေါ်ကကြတာရယ်။ဟင်ကြားနေကြားနေမှုသွားလို့ရှိနေ။ဟင်ဟင် ဘာမှလုပ်ရဘူးလေရလုံရပြီတိုင်အောင်သူတို့မှာအသိဉာဏ်တို့လည်းကောင်းတို့လိုကျင့်နိုင်တဲ့ရုပ်ရှိလို့လားရှိသလားသူတို့မှာသွဲရုပ်နဲ့ပါတာလေကျင့်နိုင်တဲ့ဉာဏ်ရှိတယ်တို့လိုကျင့်နိုင်တဲ့ရုပ်မရှိဘူးလို့ခွင်ရင်နော်လို့ခွင်ရင်နော်ဟင်ဉာဏ်ရှိတယ်မကျင့်နိုင်ဘူးဟောတို့အောက်ကိုတကားတို့ကြည့်ပါဟောပြည့်ဆွဲစင်တကားကြီးတို့တစ်တလုံးခွဲနိုင်ပါ ချိန်ပဲနေလို့တို့တဲ့အာကောင်းပြည့်နိုင်တဲ့ရုပ်တို့တဲ့ရှိတယ်သိနိုင်တဲ့ဉာဏ်ရှိလို့လားတို့အောက်ကကောင်းနေကြတော့ပြည့်နိုင်တဲ့ရုပ်ရှိတယ်သိနိုင်တဲ့ဉာဏ်ရှိဘူးအထက်ကကောင်းနေကြတော့သိနိုင်တဲ့ဉာဏ်ရှိတယ်ပြည့်နိုင်တဲ့ရုပ်ရှိဘူးတို့ကြတော့သိကောမသိနိုင်ဘူးလားကျင့်ကောမကျင့်နိုင်ဘူးလားတို့အခွင့်အရေးဒါလုပ်ဖို့လားဒါလုပ်ဖို့လား ဒါနဲ့ဟိုတို့ဟိုအိမ်တော်သားမွေးလင်းခဲ့မရရဲသွားတော့ထပ်ဆံကျိုးပေးပါခီးသွားဟန်လွဲတယ်ဒီကိစ္စဆိုတက်တက်လာတာမဟုတ်ပါဘူးတခီးသွားလာဟန်လွဲတယ်ဝိတာခါတို့ပေါ့ဗျာခုနှစ်နှစ်တနည်းသောတာပါမယ်ရင်းမယူဘူးလားဗျာဟင်မွေးလိုက်တာမှသား၁၀ယောက်သမီး၁၀ယောက်20မွေးတာဗျာဟင်သူ့20ကလည်းတူတူပဲအကျော်တန်တဲ့အတွက်20 20ဒီမွေးတဲ့တော့ကြီး400တဲ့ဗျာ သူ့နီးလေးရတော့သူ့လိုပဲအကျော်တန်တဲ့အတွက်ငိုးလိုက်တာ20 20ဒီနီးချစ်ခံရှိတယ်လားခင်ဗျားတို့အဲ့လိုငွေထိန်သူဝေပုံရှိသလားရှိပါဗျာကံကျိုးရောသူတို့လည်းခံစားတာပဲတို့တော့သူတို့သူကိစ္စဖြစ်တယ်သူတို့အရိယာတော့ဖြစ်မသွားဘူးလားဖြစ်တယ်ဟင်အနာတဝင်းဘောဗျာတတိသွားလကားနေအရင်ဖြစ်တော့သူ့မှာတပီနဲ့တပီကိုသူသွားရင်မိမရတာတော့နိုင်ငံသားသူပြရာသူသူသွားရတာလေ အဲ့ဒါကဒီမှာကုန်ွယ်ရင်းနဲ့မဟုတ်လားသူရဲ့အတုကံရိုးပြီးတော့ခံစားကြတာပါပဲဟုတ်ကဲ့လားသို့တော့သူများကိစ္စလုံးကြီးနဲ့သူတို့ကိစ္စကိုမလွတ်ဘူးသာဝတိပြည်သူပြည်သားတွေဒီလိုဟာတွေပဲသူတို့လည်းဟောလို့ဟောလို့လူတွေပဲသူတို့လည်းဟိုဟိုညာချင်းအသိချင်းချင်းတွေတိတ်ကညာချင်းချင်းတွေကိုကအသိချင်းချင်းညာရောအသိရောရှိနိုင်တယ်အဲ့တော့သူတို့က သာဝတိပြည်သူပြည်သားကအဲ့ဒီချိန်တုန်းကတို့သာတဲ့အတိုင်းပြောတာပေါ့ဗျာတချို့ကလည်း9ဂရေလို့ပြောတယ်ပေါ့ဟင်တချို့ကလည်း10ဂရေလို့ပြောတယ်တို့ဘယ်ဟာတော့ဒီမရှိအဲ့ဒီမှာအကုန်လုံးပြောရရင်တော့ဒါဟိုပေါ့လူတရားမှာ70ကအရိယာဟုတ်ကလားဗျဟင်9ဂရေဖြစ်ခဲ့ရင်9ဂရေကအရိယာကြီးတယ်ဒဂရီကဟိုဟောပေါ့ကျင့်သေးပေါ့ဒဂရီကျန်တဲ့ဒဂရီကဘာသာတတ် ဒုက္ခတုံကတော့ဟိန္ဒူတို့ပါလို့ပေါ့ဗျာအဲ့တော့အဲ့ဒီလိုသာဝတိပြည်သူပြည်သားတွေကဘာလုပ်ကြလဲသူတို့ကိစ္စလုပ်တာနော်တာကိစ္စအကြောင်းပြောနေတာထင်တယ်ဟုတ်ကလားသူတို့ကိစ္စလုပ်တာသို့တော့တစ်ဖက်ကအိမ်တော်သားမွေးရကင်းရလားကံယူပြီးနဲ့နောက်ကျောင်းကံရဲ့ကျွေးကြီးပြီးသေးနော်ပြီးရကျွေးနောက်ကျောင်းကံကြီးကြည့်နိုင်မလားရရန်ကျွေးကြီးပေါ့ရရန်ကျွေးပြီးရန်ကျွေးကြီးကတော့ဆက်နေရမှာပဲလေဒါတော့ကံကိုလုပ်ခဲ့တဲ့ကံတွေကိုဗျ ဒါတွေသူတို့တာဝတိတိတူတာလောက်ကြတာပဲတို့ဟိုလေဓမာသူတို့ဒီမှာလဲလေဒီနဲ့ဘာပဲဗျာဝေပုံနဲ့အတူတူပါခင်ဗျားတို့ဒီချင်းဆောင်တို့ကြောင်းကြီးတို့လိုပါလေလုတ်တဲ့ကလာကလည်းအဲ့ဒီထွန်းနာဒီပင်တရားအဲ့ဒီထွန်းနာကတော့သူများဖို့ထင်တယ်ဟင်ဒါတော့ဝေပုံကတော့တပါးဘယ်လောက်ရတော့တဲ့အိမ်တဲ့အိမ်ကိုအိမ်ကိုလေးရတော့ရတယ်ဟုတ်ကလားဒီလိုဆိုရင်စိန်ကောင်းကဘယ်လောက်ကောက်တော့ တွင်းဘူးကဘယ်လောက်ကောက်တော့တွင်းဘူးကတော့မကောက်ပါဘူးခင်ဗျမကောက်တာမရှိပါဘူးဘယ်လောက်တွင်းရမလဲဆိုမလားဘလားဒီတွင်းဘူးပြောပြပြောပြပြောပြဟင်ဟဲ့တော့အဖိုးတို့အဲ့ရတော့ကိုအဖိုးအိမ်အဖိုးကုံသုံးပိုင်ဝင်ရှိသလားဟုတ်ကလားငါရရတာလေရှိရရှိရရှိရဟိုအတွင်းမှုကဘယ်လောက်ဖြတ်တော့ဥက္ကဋ္ဌနဲ့တွင်းမှုကဘယ်သူငါတော့ဘယ်လောက်တော့ဖြတ်မှာဟင်ဘာလို့တော့အတွင်းမှုကိုလည်းဒီကြတော့ပါတယ် ကလေးဝါကလေးကလေးဝါကနေလမ်းပြီးတော့ခမည်းရွာကဘလောက်ပေါ်လာအောင်မထင်နဲ့ဒါသေးလားဝေကုန်းကတိုင်းလားဟာတော့ပြရတယ်လူလူလူတွေ့ရတယ်ညလူလားအာဟိုတော့မဟုတ်ဘူးဒိုဟိုဟာပေါ့မြို့နေလိုက်လို့လေဟိုတိုင်းကနေပြီးတော့ဘုံကနေတိုင်းကိုခွဲတာဒီတိုင်းကနေပြီးတော့သဘာတဘာသူသဘာထွက်တည်ရှိတာဟုတ်ဟင်သူတို့ဟိုတောင်သူရဲ့သရင်နေလေအဲ့ဒီကနေပြီးတော့တိုင်းကနေပြီးခွဲပြီးတော့ဘယ်မြို့နဲ့ဘယ်ခရိုင်ကဘလောက်ကိုခွဲတာ ဒါခရံကနေကြည့်ပြီးတော့ဒါဒီခွဲရန်ကြီးပြီးတော့ဘယ်မြို့လဲဘလောက်ဆိုခွဲအဲ့တော့မြို့နဲ့တော့သူ့ရွာလေးကြည့်ပြီးတော့ဘယ်ရွာဘလောက်ဆိုခွဲတာအဲ့ဒီဘလောက်ဒီအများကြီးခေါင်းပေါ်တက်ကတော့ဘလောက်ဒီဘလောက်တက်တော့အတွင်းဝင်ကြီးခေါင်းပေါ်ဘလောက်ဒီဘလောက်တက်တော့အဲဘလောက်ကြဟုတ်ကလားဗျာကိုတော့ကဝူရဖယ်တော့ရလဲကိုကြော်တော့ပဲကြတော့နှစ်တင်းနဲ့သုံးတင်းပေးရသေးတယ်နော်ကိုလုံတိုင်းကိုရတယ်တိုင်းကြီးကို သူမပေးတော့ဟောအဖိုးတို့ကကျန်တာကိုအကုန်စားသလားရောင်းရသေးသလားဟုတ်ရောဦးရသားနဲ့ကိုတော့ပုတ်ကလားဗျဟင်အော်လုံးကရောမဲအဲတော့ဘာတော့ဟိုတို့ငွေတို့ဘာတော့ဟောမလို့လားဗျငွေအတွက်ကောဒီတပတ်မထူခွဲရဘူးလားဗျဘုဖို့စားဖို့ဟောဗျဘုဖို့ဟောဗျအဲ့တော့ဒီရတဲ့စပါးကကိုယ်ကြီးစားတာလားအများကြီးတာကိစ္စလားပရာကိစ္စလား သူများကိစ္စတွေများဟင်ကြောက်မှာပေါ့စပါးဟိုရောင်းတဲ့ခါလဲသူဝယ်လို့ငါရောင်းတယ်ပြောမှာဟုတ်ကလားဗျာဟင်ငွေရလို့ရောင်းတယ်ပြောမှာမဟုတ်လားအဲ့တော့တို့ငန်းငွေလို့မပြောနိုင်ဘူးလားအဲငန်းငွေရတာတော့အဲ့ဒီငွေကိုကလေးဝစီတဲ့တစ်ခေါက်တော့သွားကြည့်ပါလားပိုင်ရှင်ကြီးကစီးတောင်းတော့ပါတောင်းလားဒီတိုင်းတောင်းလို့မကောင်းတောင်းလို့မရတော့ပါတော့ဟိုဒါရဒါရတောင်းတောင်းတဲ့ဟာလေးပြေးတော့တော့ထားနေတယ် ဟိုတို့ဈေးထဲသွားထားတယ်သူတို့ငွေတွေကုန်တန်ပေးခဲ့ရတာဖြစ်တယ်ပေးခဲ့ရတာပါဗျာလက်ထက်ကံမိလားတောင်းကြဟင်ကြောင်မောင်ရာဒီအဲ့တော့ငါသုံးရတယ်ပဲပြောဦးတော့အခုကငါသုံးရတာပါဗျညနေငါသုံးနေ့ဖြင့်ငါကြောက်သူ့ခံရသွားပို့ရတာဖြစ်တယ်လူလူချင်းကျွေးရမှာအိမ်မော်တောင်းနေသူကျွေးကြတော့ခြုံရတဲ့ကူတောက်တာခါရတာဖြစ်တယ်ဟင်ဒီကနေ့ညနေသားတာကိုနေ့ဖြင့်ငါသူ့ဟိုမြေချင်းကလာမတော်ဘူးလားဒီလိုဆံရတဲ့မိကဖြစ်တာမဟုတ်ဘူးလား ဟင်တန်လည်းပြီးနိုင်ရောဘယ်ကဖြစ်တာတော့ညီကဖြစ်တော့ပန်းရှင်ကပြန်တောင်းတော့လူလူချင်းတောင်းတာမှအိမ်လာတောင်းလိမ့်တယ်ကြာသူကတောင်းတော့ဘယ်သွားပို့ရလဲသွားပို့ရအဲလူကိုရတိတ်တိတ်ကလေးမှာပါဗျာခုနချုပ်ပြီးနားချုပ်ဟင်ရလိုက်ကြတာကဘူးဟင်ငါရတာပဲငါစားမယ်ဆိုတာတောင်ပန်းရှင်ပြန်ပို့ရမလို့နောက်ဆုံးငါကိုဒီဒီညီရလာတဲ့အတွက်ညီတဲ့ပြန်ပို့ရမှာထင်တယ်ဟင်ဘယ်နဲ့တုန်းက အဲ့ဒါသူများကိစ္စတွေကြီးတယ်ထင်နော်ကိုကိစ္စရှိရလားရှိနိုင်ဘူးဟင်ရှိနိုင်ဘူးအဲ့တော့တာဝတိဒီလူဒီသားများကသူများကိစ္စလို့ရင်ကိုကိစ္စပြီးအောင်လုပ်တယ်အာမဆိုတော့ကတော့ဝေပုံမှာအာရှိလို့ဒီရဲ့မသာဘယ်နှလုံးရှိမအားတဲ့ခြားတွေကသိသွားကြတာကြီးတယ်ထင်တယ်အားလို့ဒီရဲ့မသာကြောင်းကြီးကိုရှိလားချင်းကြောင်းမို့ရှိဘူးလားအားတိုင်းဒီတာမရှိကြဘူးလားဟုတ်ကဲ့ တို့တို့ဒီဘက်မှာအားကြီးလို့ဒီလိုဆက်ပြီးသေးတယ်လားတို့အဖိုးကြီးတွေကအားပေးဘူးလားအဖိုးကြီးဘာကြီးတွေဘာအားပေးဘူးလားအဲ့ဒီကျတော့ဟိုဟိုလိုက်ပြီးဆောက်ပါညာဟောဗျာခင်ဗျာသူတို့ဒီမှာမအားရကြတဲ့ကတော့ဘောင်းလာကြီးတဲ့ခင်ဗျဟုတ်ကဲ့ဟင်အဲ့တော့အာမဆိုလို့ကတော့တို့ဘယ်တော့မှအားဘူးဟင်အဲ့တော့တို့ သာဝတိပြည်သူကပါလို့တော့လဲထွန်းနဲ့ကလားကအဲ့ဒီထွန်းတာပဲတတိနဲ့မှတ်ထားတယ်ထွန်းတာကတော့သူကိုကတော့သူ့လို့လောက်ရမှာအဲထွန်းတာကိုမှတ်ထားမှတ်ကလေးနဲ့မှတ်တော့ဒီဟိုထုံမလိုက်တဲ့အချိန်နဲ့ချလိုက်တဲ့အချိန်ခန္ဓာဖြစ်တဲ့သူပါမလားလားသူနိုင်မလားလားဥမာလဲဒီဟိုလိုတွေးရတဲ့ဆန္ဒမှာအတွင်းကျောနဲ့ပြင်ကျောအတင်းကျောသူပါမလားလားအတူနိုင်ဘူးဗျာအကွေးနဲ့ဆန့်လေအတွင်းကျောရဲ့လူသားမှုနဲ့ပြင်ကျောလူသားမှု ဟုတ်ကလားဗျအဲ့တော့သူတို့ကဒီကျိန်တို့တို့ပြမယ်ကျိုးဆွဲဆွဲပြမယ်အဲ့ဒီမှာဒီစိတ်ခိုင်းတဲ့အတိုင်းကိုယ်ကလိုက်လှုပ်ရှားရတာဖြစ်စိတ်ကမှဟိုဟိုကျိန်တို့ခြင်းစိတ်မဖြစ်ဘဲနဲ့ကျိန်တို့လို့ရသလားရပါဗျာကျိုးဆွဲခြင်းစိတ်မရှိဘဲနဲ့ကိုဆွဲလို့ရသလားစိတ်ခိုင်းတာကိုလုံနေတာမမြင်နိုင်ဘူးလားအဲ့ဒါတရားဒါခင်ဗျားတို့လည်းလုပ်နေတာပဲလုပ်တာပဲရှင်နော်သူတို့လည်းမအားရကြတဲ့က ဒီလိုလုံကြီးနဲ့ဒီလိုမှတ်သွားပြီးဒီလိုပြီးသွားဒီလိုနည်းနဲ့သာဝတိပြည်သူပြည်သားခုနကပြောတဲ့ဟောပေါ့ဗျာလူတရားမှာ70ကအရိယာကွာအနည်းဆုံး7နှစ်နဲ့73နှစ်သာသမီဆိုရင်အရိယာကြီးတွေကြဝိဒါကမဆို9နှစ်သမီးနော်အရိယာနော်သူတို့ဖိတ်ချောင်းနေကြတော့အိမ်အောင်ပြူလာတော့မဟုတ်ဘူးလားဟင်အဲ့တော့သူတို့ကဒီလိုလုပ်ပြီးမှတ်သွားတာမှတ်မိလားဗျာသူများကိစ္စလုံးကြီးနဲ့သူ့ကိစ္စကိုလျှော့သွား သူ့ကိစ္စလက်လွတ်သလားပညာကိစ္စကြီးနဲ့မိမိကြီးနဲ့လိုက်လုပ်တာလားသူ့ကိစ္စနဲ့တွဲလုပ်တာလားဟုတ်ကလားဗျာတို့ဟာတွေကဟောဟင်ဟင်ခေါ်လာတာအပြောသားနေခြင်းနဲ့တူပါဗျာဟင်အပြောသားနေနဲ့တူပါဗျာဒါလည်းသာကိစ္စပဲဟင်သူတို့ကအဲ့လိုကြီးနဲ့အရိယာဖြစ်ကြတာလေတခါတို့သာဝတိပြည်သူပြည်သားတွေနဲ့ပြောရင်မနဲ့မှာဆွမ်းတယ် ညနေဖြီးပြီးမှန်းတဲ့ရေချမ်းသဘောတူတယ်ဟင်ဒီလောက်အရိယာဖြစ်နေလို့ဥပုပ်တော့မလားမတော်ဘူးခင်ဗျားတို့ထိမဖြုံးပါဘူးတီလာကျင်ဟုတ်တလားဘုန်းကြီးဟုတ်တယ်မဟုတ်ပါဘူးဒီလိုဒီပဲဒီလိုပဲလင်းနေမရနဲ့သားနဲ့သမီးနဲ့သူတို့လုပ်တဲ့လုပ်ကြီးတွေမှတ်တာချင်းနဲ့သမင်းကျတဲ့ကလမာလည်းဆန်းစေးစေးလာမီရွေ့ရွေ့လာမီစိတ်ခိုင်းတဲ့တိုင်ကိုလုပ်နေတာချင်းနဲ့ဓမ္မတာရောင်းမမွေးမွေးကြပြီး ဟုတ်ကလားဗျာကိုငှဲ့ငှဲ့ရမီဒေဒေရမီထထရမီဒါမှတ်တာပဲဒီဟာနဲ့ကလာကလည်းဒီတိုင်းဟုတ်ကလားဗျာတို့ကတရားတရားမှမသိတာဘုရားကြီးကြမှာထိုင်ရတဲ့ထင်တာထင်တယ်ဟင်တရားဆိုတာကမ္မထာမှာဟိုကပ္ပထာရိတ်တာမှာထိုင်ရတဲ့ထင်နေတာထင်တယ်တရားကတမျိုးဒါကတမျိုးလို့ထင်မနေဘူးလားဟင်ဟုတ်ဟိုတရားမှမသိလို့အဲ့ဒါဖြစ်နေတာတရားတော့သူသူဖြစ်နေတာလေသဘောပေါက်တယ်ကိုယ်နဲ့သိနေဘယ်လိုလုပ်နေကြလဲသဘောပေါက်နေတာတရားသဘောပေါက်တာ ဟုတ်ကလားဗျအဲ့တော့သူတို့ကဒါကိုလှုပ်လှုပ်ကြတာတခါတည်းနဲ့အဲ့တော့မနဲ့ကြတော့သူ့စီကိုဘုရားရှင်ကြွလာလို့ရှိရင်တာဝတိပြည်သူဒီမှာဘုရားရှင်တရင်တော့ရင်မနဲ့အာယုံတစ်ချိန်ဆုံးသွားတယ်တာဝတိပြည်ရဲ့တောင်ဘက်တဏီတော်နဲ့ကိုနည်းနည်းယွန်းတယ်လို့ဟိုတော့အုပ်ချားတယ်လို့တာဝတိပြည်သူဒီသားတွေရဲ့အမှန်ကြားဘူးခေါ်ရအဲ့တော့သူတို့ဒီတာဝတိပြည်သူဒီသားတွေကမနဲ့လင်းရတဲ့နိုးထားတဲ့ချိန်ကစပြီးအိယာကပါ ပထမလူစိတ်ကလေးပေါ်တယ်ဒါပြီးမှမျက်လုံးဖွင့်နေစိတ်ပေါ်တယ်ဒါပြီးမှခန္ဓာကိုယ်ပေါ်ပိုင်းထားခြင်းစိတ်ပေါ်တယ်ခန္ဓာကိုယ်ပေါ်ပိုင်းထောင်ပြီးမှအောက်ပိုင်းထားခြင်းစိတ်ပေါ်တယ်အပေါ်ရောအော်ရောထောင်ပြီးပြီးတော့မှနှမ်းနေပြီးပေါ်လာမှာလားဒီအမိမအောင်မျက်နှာတစ်ချင်းမျက်နှာတစ်တဲ့ကိုစိတ်ကပေါ်လာတယ်အရင်ကြီးဆုံးညီကြီးဆုံးတဲ့နေရာကိုစိတ်ကပေါ်ပါလာမဟုတ်လားစိတ်ခေါ်ပြီးခိုင်းတဲ့အတိုင်းကူကလိုက်လောက်တာစိတ်ကတို့ဝေပုံနဲ့ပြောရရင်တော့လဲဥစီကိုကနွားနှကောင်တက်တဲ့ ခဲကြီးပဲဟင်နော်နွားနာလည်းဟိုလက်ဦးကြီးကဟိုရှေ့တို့ရင်ရှေ့နောက်ဆိုနောက်ကိုယ်ပဲကိုယ်ဆိုကိုယ်ညာကိုယ်ဆိုကိုယ်မဟုတ်ဘူးလားဒီမှာလည်းစိတ်ကလေးခိုင်းနေတယ်ဒီကိုကလိုက်လုံနေရတာသူတို့နှစ်ခုလှုပ်တာသဘောသိတာတရားရှားရလူတာသိပြီးသားခင်ဗျားတို့မသိတာကိုယ်တရားငွေဘယ်လောက်တုံးလို့ဒါညှိုက်ပြီးတော့ရီခိုင်းတာဟုတ်ခင်ဗျာဟုတ်ကလားဗျာသူမအဲ့ဒီဟာပိုက်ဆံခိုင်းတာမမဟုတ်ခင်ဗျာ အဲ့တော့မနဲ့လေလင်းကြရအဲ့လိုသူဟိုပထမစိတ်ကနိုးလာတယ်နိုးပြီးတော့မှမျိုးလုံးဖွင့်ပြီးလိုက်ပေါ်တယ်အဲ့ဒါနဲ့ဆင်းဆင်းအဲ့ဒါနဲ့ဆုံးချက်လဲအမှန်နဲ့ဘာလို့လို့အမှန်နဲ့ဘယ်ဟာလို့လို့အမှန်နဲ့ဆိုတော့ကိုယ်စိတ်ကလေးနဲ့ကိုတဲ့တဲ့ပြီဘူးလားတဲ့ပါလေတွေးခွင့်ရအောင်မလားတစ်ဖက်အာရုံနောက်ကိုလိုက်ပြေးခွင့်ကိုရသေးလားမရပါဘူးဒီလိုဆိုရင်အလိုလိုဥပုပ်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါမယူဘဲနဲ့မရနိုင်ဘူးလားမရပါဘူးအမှန်ရောဒါဥပုပ်ဆောင်နေတာပဲလေမှန်ပါဗျာ ဟင်လက်နဲ့လုံးဝမဟာလက်တတိလေးကတ်ထားရင်ဒီမှာပဲဒီစိတ်ရှိနေရမလေစိတ်ကိုသိတဲ့ကိုကိုတဲ့နေအောင်တတိလေးကမှတ်ပေးနေတာအဲ့ဒါတရားကမ္မထမ်းထိုင်တာဟုတ်ကဲ့လားဒါဘာဝတိလူကြီးလာလို့အဲ့ဒီအနေဆုံးသွားမနဲ့ဆုံးသွားအဲ့ဒီအောင်ဘုရားရှင်နဲ့တန်ဃာတော်များဆုံးဖုံးပြီးသူအဲ့ဒီအနေဘုရားရှင်ကတင့်တော်တဲ့အနုမောဒနာဟောလိုက်ပြန်လာမှန်းဒါပြီးလို့ဘုရားရှင်ကသေးတယ်ကသေးတယ်ဆိုင်ရောက်ဒီလိုဓမ္မလားဟင် အဲ့လိုလုပ်ရတာဗျအဲဒါပြီးဟိုနေ့ကြတော့ဖုန်းလံကြွအဲ့ဒါကိုလောင်းပါညနေကြတော့အလုံးအားပြီတယ်နော်6နိုင်9နိုင်ဆိုတော့အဲ့ဒီချိန်ကြတော့တခါညနေကြတော့ဖီမီတို့ပန်းတို့ရေချမ်းတို့နဲ့သွားဟင်ဖီမီကတို့ဝေပုံနေမရမှာပေါ့ဒါလောက်ထားတော့ဖယားဖီမီဆိုတာကဘာလို့ထားတော့ พยอมในลูกสิ่งนี้มันรู้พยอมในรู้เลยฟังแล้วมันรู้ได้ทุกทุกโยกเหรอโยกจะโยมเลยพยอมในในรู้มากูรู้ยาพาราลักษณะဟင်တို့ကပင်ကြီးလူတယ်ဆိုဖျားပူတော်တယ်ဖျားလူတယ်လို့ထင်တာဖျားကဖျောင်းနိုင်ကြီးထွန်းပြီးတော့သာလည်းမကြည့်ဘူးဘာမှမလုပ်ဘူးဟင်ဟုတ်ကလားတို့တော့ဖျားရှင်ရဲ့ရောင်ကြီးတော်က ဟိုလာရောက်လဲဆိုကြောင်ကြီးတော့ကလာရောက်လဲဆိုအေးပြီးတော့အဲ့ဒီလာအင်းနဲ့ဆိုနင်းလာအင်းနဲ့ဆိုတော့တို့တရားဓမ္မတွေကဖူးလို့ရှိရင်တဲတဲဝဲဝဲမြင်ရပါမလားမမြင်ရတော့ဘုရားရှင်ဖူးကျင်လို့ကိုဖူးဖို့ရာဖျောင်းနိုင်ရှူတာဘုရားဖို့လားကိုဖို့လားအဘောကြီးပြအဘောကြီးပြဟင်ဟင် ဘာတော့အိမဒီပဘာလံဘုဒ္ဓတာဒေမာလို့ဘယောင်းနိုင်ကြီးလူပြီးသွားကြညာသွားနေဘယ်နှခါဖူးတော့ဟင်ဘယောင်းနိုင်ကြီးလူပြီးဘယ်နှခါဖူးတော့ဆိုဟင်မမဘယောင်းနိုင်နဲ့ဘုရားတဲ့ဟွာလာတဒိုင်းကြီးတပါးချင်းခါကြတာဆမဟင်ဟင်ဟောပြဟောပြဟောပြတို့ပြောလို့ရဟင်ဘယ်မလို့ရှင်းထုံးနေတော့တယ်ဘယ်မှာရှင်းရှင်းဘယ်မှာရှင်းထုံးကြလို့တော့ဟင် ဟဲ့ဝေဘုံမေးလို့လည်းမရဘူးနင်းဘယ်မှာရှေ့ထုံးကြဘူးရောတော့ရှေ့ထုံးစုလုံးလုံးထားဘူးဟင်သာသာဝိဓိထုံးဟင်ပြီးတော့ထုံးတဲ့နေရာမှာရှေ့တဲ့တဲ့ကလည်းမထုံးအောင်တခါကြီးလို့ရှေ့တဲ့တဲ့ထုံးတော့ကမျက်လုံးမတူးနိုင်ဘူးအဆုမှာပေါ်တော့ဘုရားရှင်နဲ့တောင်းတာထုံးတောင်းတဲ့နေတာထုံးဒီမီထုံးတဲ့နေရာဘုရားလက်ထက်ပြီးတော့ဘုရားရှင်နဲ့ကမနီးမဝေးနေတာ နီးလွန်းရင်လေဒုက္ခကကိုကြီးညောလို့အနှံ့လေဘုရားရှင်ကရောက်တယ်မလားရောက်တာပါဝေးလုံးတော့လေတို့လူအော်ဟေ့ပြောတာမှမဟုတ်ခဲအဲ့ဒါမနီးမဝေးကိုပါဆိုတော့9000กว่าပိဋကနဲ့ဘုရားနဲ့9000กว่าအဲ့ဒီလောက်ကနေပြီးတော့ဟိုနေရာလူသားအေးဟင်ဟင်ယူပြီးတော့ဟောပန်းဟောမလှူဘူးလားဆိုခုနတော့ခင်ကြီးလူပြီးပြီးဝေပုံပန်းမလှူဘူးလား ပြူပါဗျာဘာလို့ဖို့လို့ဖရာပန်းမဆိုင်တာဘာလို့ဆောက်ဘာလို့ဖို့လို့ကုရရတယ်လို့ပြောဗျာလုတ်ကြော်မယ်ဖရာရှိသွားပြီးပန်းနဲ့ကုသိုလ်ယူရသလားဟင်ဟင်ဒီလိုရှောက်တော့ဖရာလုတ်ကြော်မယ်အဲ့တော့ပိဋိဒတ်ကနေပြီးတော့လေအနမ်းနေလေတိုက်လာလို့ဆိုဘုရားရှင်ကအနမ်းမရောက်ဓာမှာဆန်းချထားရတယ်ဘုရားဘုလားထုတ်ဘုလား အခုကပါဟင်တို့အပြစ်ဖြစ်မှာတော့လို့မိမိတို့ရဲ့အညီကြီးအနံသက်သေးဘုရားသခင်အညီကြီးဖြစ်မှာတော့လို့ဘုရားရှင်နဲ့ပြိပန်ကြတယ်ဆန်းချထားတာဟင်ဟိုကြောင်းကြီးကစက်ကူကြောင်းလိုဟာမျိုးကတော့ဘာမှမမရဘူးနော်ဒါမျိုးပြောတာမဟုတ်ဘူးနော်ဟင်သူပြောတဲ့ဘာလို့လို့ခုနကသမီးပြောတာပါတယ်ဗျာသဘူဆိုလားဒီလိုပါဆိုလားပါတယ်ပန်းကြောင်းနဲ့ဘာမှထူမအောင်ပါဘူး ဟင်ပန်းကြောက်လိုပဲနေမှာပါပဲဟင်ဘာဝေပုံတော့မသိပါဘူးဗျာထိုးရန်ကုန်တော့ရှိတယ်အိမ်ကျက်သေးဆောင်ဆိုတော့ဖရာရှိပလာစတိတ်ပန်းနဲ့ဟင်ပါဦးပလာစတိတ်ပန်းလေးလမ်းကြည့်လိုက်ရင်တော့ဟိုဟာထင်ရတာလေမှန်ပါဗျာကြည့်လာဒီဝေပုံကြီးကောရှင်းရောက်နေတော့ကြည့်တာပဲလားဒီလိုဆိုရင်တို့ဟိုဒီမှာလည်းရှိသေးတယ် ဟိုအိမ်နေအိမ်နေမှာဘုရားကျောင်းတော်မရှိဘူးလားရှိပါရဲ့အိမ်နေရှိတာဘုရားဘာသာအိမ်နေဒါကဝိတာခါတို့နာသပိန်တို့ထုံးစားတာဝိတာခါတို့နာသပိန်တို့ကဘုရားရှင်ရဲ့အရင်ဤဆုံးတရားဓမ္မတွေဖြစ်တယ်ဘုရားရှင်ကရှင်မြူးကြွတဲ့မှာဘိဟုတ်ဘူးဟုတ်ဟိုကလည်းအရိယာတွေမဟုတ်ဘူးလားအဲ့တော့ဘုရားကြွလာရင်ပြီးကြတဲ့ရင်သုံးဖို့ဆိုတော့သူ့ရဲ့အိမ်ကောင်းရင်မှာဘုရားရှင်တဲ့ရင်သုံးဖို့ကြောင်းဖတ်တာ ဒီမှာသာရိပုတ္တရာတို့ဘသူလာလာအဲ့ဒီပုံထိုင်အောင်အဲ့ဒီရဲ့ထုံးစံတိုင်းဒီမှာလဲအိမ်တိုင်းအိမ်တိုင်းမှာဘုရားရှင်သတင်းသုံးဖို့ဆိုတော့ခုတော့ဘောင်စင်လေးတွေဖြစ်သွားတယ်ကျောင်းတော်မှာဆင်မှာကိုယ်တင်နဲ့ဘာထုံးအထုံးမဟုတ်ပါဘူးကိုယ်တင်နဲ့ဘုရားရှင်နဲ့ဆင်ကြီးတော့ရောသွားပြီထင်တယ်ဟင်အဲ့ဒါဝိသကာရောနာဘိန်တို့ထုံးစံနော်သူကဟိုထုံးစံဖို့လုပ်နေတာအဲ့ဒါကတော့ ဘုရားရှင်ပရင်သုံးတဲ့အကြောင်းတော့ဟိုအရိယာတော့ရှင်မပါရိယရှင်မမောက္ခလာတို့ကမနေရဘူးလားအဲ့တော့တို့အိမ်ဒီမှာအဲ့ဒီလိုဘုရားကြောင်းဆောင်ထားတော့ဒီအိမ်ခေါင်းရင်းအိမ်ကြီးကမှပရိသတ်တွေမလာဘူးလားအဲ့ပရိသတ်တွေကိုမိသားစုတွေကအဲ့ဒီနေရာမှာမရှိကြဘူးလားအဲ့တော့အဲ့ဒီကအငြိကြီးတွေဝင်မာသူလို့အဲ့ဒီပန်းကိုတင်ထားတာတို့ဘူးလားဘုရားဘူးဘုရားကပန်းပန်းပါလားဟုတ်ပါတော့ဟင် ဘာလို့ဖို့တော့ဟင်နန်းတက်လာမှလို့ပန်းချရတယ်တို့ပြောလို့နေမှာပါဗျာငါပလားပတိပန်းကြီးချတော့ဘယ်လိုလုပ်ချော်တာဗျာပလားပတိပန်းကြီးချတော့ဘယ်လိုလုပ်မလို့ဟင်ဘာတော့ရွာဦးတောင်ဦးပုံကြီးရမမိန်ဘူးလားခွင့်မပြောဘူးလား လောကရောမေဘာရုံတို့အိုးဘုံနေဘာရုံရှိနေလုံနေရတော့ခုဟင်ဟင်အာပြီးတော့ရေချမ်းကတို့စီရတော့မိုးပေါင်ကြီးစားကြလေအဲ့ခါကျတော့ဒီဟိုကျောင်းကိုအိမ်ကနေပြီးတော့ဟိုတောက်ရင်လည်းတန်းနဲ့ညီကြီးလေးဆိုတစ်မျိုးပေါ့ဟိုတုံးရင်လည်းတန်းနာသုံးရင်ပေါ့ချိုးရင်လည်းတန်းနာချိုးရင်ပေါ့အဲ့ဒါလေးတွေတို့အရွက်နဲ့တချို့ကထားနဲ့ကိုနိုင်တော့ကလေးတွေယူသွားပြီးယူကြတာ အဲ့ဒါတော့ဘုရားဟုတ်တယ်ဟင်ဒီကြီးနဲ့ပန်းတဲ့ကဒုဟုတ်တယ်နော်သဘောပေါက်မလားသဘောပေါက်ပါလက်ချင်းလာအဒိုချင်းပြလို့တယ်ဗျာဟုတ်ကလားဗျဒါကညသွားပြီးတော့တရားနာခုနှစ်နာရီခုနှစ်နာရီခုနှစ်ရက်သားသမီးများကိုတရားချင်းမြင့်တဲ့အချိန်ဒီကမို့ခုနှစ်နာရီပဲဖရာရှင် ဟိုခုတရားဝဲတွေမြို့ကြီးကျင်းပါတယ်ည9နာရီညပါ9ရက်သားတပိကြီးကြီးလားဟင်အဲ့ဒီခါကျတော့တရားသွားလာနာပြီးရင်ဒီအလုပ်ပြဖို့ကလူသေးလားဗျာသူလုပ်တဲ့အလုပ်ပေါ်ပါကျိုးနှုတ်တော့ဗျာကောက်ပိုက်တွေကပြောဦးမလားဗျာဆက်ချက်နိုင်မုံဗျာဒီအလုပ်ပြဖို့ကလူသေးလားဗျာသူလုပ်တဲ့အလုပ်ပေါ်ပါလိုက်ရောဒါရို့တို့သမင်းချက်တမျိုးဖို့ကြောင့်ကဟောကိုလုပ်တဲ့အလုပ်မှတ်နေရင် တက်နေတော့ဟိုမိမိကြီးလောက်တာနဲ့အမှတ်နဲ့လောက်တာဘယ်ဟာကထင်းကုန်တက်တာပဲထင်တော့ဟင်မိမိကြီးနဲ့လောက်တော့မိအတောက်ချင်းတဲ့ခါတောက်မတောက်ချင်းတဲ့ခါမတောက်ပါဘူးပါမပါနိုင်ဘူးလားဟင်ပြီးတော့လိုအပ်တဲ့ထင်းပို့ထိုးတာလိုအပ်တဲ့ကြော့ထိုးတာကမပါနိုင်ဘူးလားဟောတတိလေးနဲ့ကြတော့အဲ့လိုမရှိတဲ့အတွက်ဘိုးတောင်တက်တာလေးထင်ဟင်အလုံးမပြတ်တဲ့ပြင်ဘိုးတောင်တွင်လေးတယ်ပြီးတော့တတိနဲ့လောက်တာနဲ့အဲတတိမဲ့လောက်တာဘယ်ဟာကအမှားများမယ်ထင်နော် ဟင်ဟုတ်ကလားဗျဟင်ဟောသူကတတိယလို့တော့အဖာလည်းကြည့်တော့ဒီလိုဆိုကိုလို့တဲ့အလုပ်ပေါ်မှာဒါတော့ကောင်းတယ်ဒါတော့ထိုးတယ်သူများမေးဖို့လိုသူဒါတော့အကျိုးရှိရဲ့ငါလုပ်လိုက်တာဟုတ်လားငါကျန်တာအကျိုးရှိတယ်ငါပြောတာအကျိုးရှိတယ်ငါလုပ်တာအကျိုးရှိတယ်အကျိုးမရှိဘူးဟောသူများမေးဖို့လိုသူဟုတ်ပါဗျဟင်ပြီးတော့ကိုယ်စိတ်နဲ့ကိုယ်ကိုဘယ်လို ကောင်းတဲ့ပဲဖောက်ပြန်နေတယ်ဆိုးတဲ့ပဲဖောက်ပြန်နေတယ်ပေါ့မိဖို့လူကြီးလားမလိုပါဘူးကိုယ်ခန္ဓာကမပြနိုင်ဘူးလားဟင်ဒါတာဝတိပြည်သူပြည်သားတွေလောက်သွားတာတာကိစ္စတာကိစ္စလူပြည်လာတော့ရှင်းနေတဲ့တိုင်းနေတဲ့ညာလေးနဲ့ပြည့်နိုင်တဲ့ကိုအားလေးတယ်ဒါလူခွေရေးတယ်လူပြည်လာတာရဲ့ကိစ္စတွေတာကိစ္စတယ်ဟုတ်ကလားဗျဟင် ဟုတ်ကြရလားဗျတို့ပြောတာအဲ့ဒါသာကိတာဗျဒီပရာကိတာတော့တပန်း900ရတော့900လို့ကိုစားရအောင်ခမစားရလားဟင်ဟင်ပြီးတော့ရာဒီမှာဘာလို့ဟိုလိုဦးသေးကြီးရောအိမ်အောင်တယ်ပဲလားတယ်ရူလားဟင်ဟင်ဟောနာကြည့်ရင်ဘုရားမှာလည်းတူပါတယ်ဟင်ဟင်အဲ့တော့အိမ်အောင်တယ်တွေနဲ့ပြောကြလို့ဆိုလို့ရှိရင် သူများမွေးထားတဲ့သမီးဘာပဲမင်္ဂလာကောင်းမယူဘူးလားဒါတိုင်းလို့ပြောဟိုသူများမွေးတဲ့သမီးကယူရတာမဟုတ်ဘူးလားဟုတ်ကလားဗျာတကယ်လို့တရားကြီးတို့ကလာမယူဆိုရင်သူမိဘကအဲ့ဒီဘရုသမီးကိုသူမိဘများကတက်တဲလုံးလောက်ကယူနေရဘူးလားအဲ့ဒါကြီးတရားတို့ယူလိုက်တယ်ဆိုတော့ဟိုသူ့ရောက်ခမများရဲ့ကိစ္စကိုကဝင်ယူရသလားကိုကိစ္စလားသူကိစ္စလားကိုကိစ္စကိုကိစ္စလား ပုဂ္ဂလာဗျာသူများကိစ္စကြီးကိုဝင်ယူပါတာကြီးကိုဟင်မချုပ်ဘူးလားဗျာမချုပ်ဘူးလားဗျာဒါကိစ္စလို့ထင်နေတာဟင်ဒီကြားရနာသဘောမတူခိုးပြီးတာပါသေးဟိုသူကိစ္စကြီးကဝင်လဲယူရသေးတောင်းဝင်လဲယူရသေးဟင်မသိမချင်းတောင်းဝင်ယူရတာထင်တယ်ဟောစိတ်ကောင်းလေးလည်းပြန်ဖို့လို့ရလားပြန်စစ်ထားတော့ဟော ဟောပြဟောပြဟောပြဟောပြဟင်ကြာတော့နင်ဟာလည်းပြန်ငါ့ပြီးမလာနဲ့တော့ရှိသေးလားဟောဗျာမလာပြန်တော့ခေါ်ရသေးတယ်မှာဗျာဟင်ပါတယ်ဗျာဒီကြာရဲ့လက်ခံပါ။အိုးဒီဒီကြတဲ့ဟိုဟာကနောင်ငါမမှန်တော့ပါဘူးခဲ။ဘာပါအောင်ပါပါ။လက်ခံရပေးရသေးလား။ကဲတော့မကင်းသေးတော့ဘူး။ခံဝင်ရပေးရသေးလား။ အဲ့တော့ဒီနောက်ငါမြင်မမှန်တော့ပါဘူးခံကြပေးရသေးလားတော်လေးထိုင်အောင်ပြင်ဆင်လာတော့ခံယူပြရပါဟုတ်ကလားဗျာဟုတ်ကလားဟုတ်ကလားဗျာဟင်သူမိဘနှစ်ပါးဟိုလိုတွေးမွေးပြီးထားမယ်ဟာကြီးကိုယ်ကဝင်ပြီးတောင်းယူရတာပရာကိစ္စကြီးတာကိစ္စလိုရတာတင်တယ်အဲ့ဒီကနေဆိုသာသမီတွေမမွေးဘူးလား ဟင်သားလေးကြီးမသားလေးကြီးမနဲ့ကိုခေါင်းကြိုက်မလို့ရဘူးလားသမီးလေးကြီးမသမီးလေးကြီးမကိုခေါင်းကြိုက်မလို့ရဘူးလားအရွယ်ရောက်လာတော့သားလေးကြီးတော့ဟောတဲ့ကချွေးမကပေါ်မတော်ဘူးလားသမီးလေးကြီးတော့ဟောလားသမက်တာဟောဒီလိုသုံးဘယ်နဲ့တော့များအဲ့ဒါလဲကိုကိစ္စအတွက်ဒီဟာတွေမွေးပြီးတွေးထားရလားသူများဖို့လားညောင်းပါဘူး။တားလေးကလားပရာဂိတာလား။ဒါကြီးကငါကြောင်းလာတာဒီမှာ ဒါကိစ္စအညာပါဗျာဒီကိုကိစ္စကဘယ်မှာတော့ဗျာဟင်ဒီကြတဲ့မကျင်တာသေးလို့ကောမိဘငါမိဆိုလို့ရှင်ဆက်အောင်ပါဖြစ်နေတယ်ဆက်ဆက်တော့ဟုတ်ဗျာဒါကမိလေးမွေးတာလို့ဟိုမိကဒါလေးဖြစ်နေရင်ဘာလို့မိချွန်းမကခေါ်တော့မှာဟင်အဲသူများကိစ္စလေးကြီးတဲ့ဒုက္ခိတာပါသေးဘူးထင်တယ်ပါပါသေးပြီဗျာ ဟုတ်ကလားဗျာဒါနဲ့ပဲတို့ရလာတဲ့လူဘဝနဲ့လူအပညာလေးဒါနဲ့မသွားနဲ့ဒါဥပသိတာခေါ်တယ်လူကြီးလာတာနောက်တစ်ခေါက်လာရင်ပြီးတဲ့လူအဖြစ်မြင်ရမယ်ဒါမို့ဒီနဲ့သာရင်ဗျာခုဒီနဲ့ပြောလို့ရှင်တော့ဒီဝေပုံမှန်နေတာနဲ့သာရင်ကလေးဝသွားပြီးထိုင်နေတဲ့နေရာရင်ဘယ်ဟာကတက်တာမထင်တော့အဲဒီနဲ့တော့လာတက်တာဟောရတာတက်တာပါ ကလေးဝရဲမုံဝါလို့ဘေးကြီးမှာသွားပြီးဆိုင်တစ်ဆိုင်စတိုးတစ်ဆယ်တဲရရရင်ပေါ့ဘယ်ကပို့တွင်မလို့အဲ့ဒီကမုံဝါသွားတာမုံဝါရဲဟိုဒီအထက်ညမာပြီးရဲ့လမ်းဆိုမန်းလေးတော့ပို့ရင်ပေါ့ဟင်အဲ့တော့နောက်တစ်ခါလာရင်တော့ဝေပုံပဲပြန်ပြင်ပါလားကလေးဝလောက်ပြင်လိမ့်ပန်ခဏသာကလေးဝလောက်ပြရပါလို့ရေသူတော့ဟင်ဘယ်နဲ့တော့နေပါရောက်ပုံပေါ်ပါမလားဒါတွေဟင် ကိုပြင်ပြီးတော့အကြည့်ကြကိုစရေးကြီးပဲပြောရမှာပါဗျာမဟုတ်လားဟိုဟာလားမောရလားမြို့သားကြီးကဒီမှာတော်တဲ့လာတယ်ဆိုတော့ဟင်ခင်ဗျမုံရလားနေပြီးတော့မန်းလေးမန်းလေးကနေပြီးတော့ဟိုလိုရန်ကုန်ဒီကနေပြီးတော့အာတာတလွားဒီကနေကဘာမဟုတ်လားခင်ဗျကြတော့မုံရွာကနေဒီတော်တယ်ဆိုတော့ဘယ်လိုတော့များဟင်ဟင်နောက်တစ်ခါလာပြီးတဲ့ပြင်ရမယ်ဟင် နောက်တစ်ခါလာလဲဝေပုံမလားဟင်ဒီတိုင်းကိုနော်ဘယ်နဲ့တော့များဟုတ်သေးတာနီးကိုကလေးဝဆွဲမလားဝေပုံဆွဲမလားဒါပါမင်းကိုကြည့်နေတဲ့နေရာကိုရမှာမဟုတ်လားဝေပုံနဲ့ကလေးဝဘယ်မှာအရှင်လဲများဆုံးတော့ဘယ်မှာအနည်းများဆုံးတော့ဘယ်မှာအနည်းများဆုံးတော့ ဒီလိုလိုဘယ်မှာအစွဲနာဆုံးဆုံးဘုရားအစွဲနာမှာစွဲတဲ့နေရာဘဝလေဥပါဒနာပစ္စည်းဘောမဟုတ်လားဒီလိုတော့နောက်တစ်ခါလာရင်ဘယ်ဖြစ်မယ်ထင်တော့ဒီလိုဖြစ်လာဟဲ့ဘုရားရဲ့အစွဲနာမှာဘယ်စွဲမယ်ထင်တော့ဟင်ဟင်ဟုတ်မဟုတ်တော့မသိဘူးငါကတော့အများအားပြောနေတာပဲ အင်းတို့တော့ပြအောင်ငါပြန်ဝေပုံဝေပုံငါပြန်ပြအောင်အဲ့ဒီတိုင်းမပြောရဲဖြစ်ကောမဖြစ်နိုင်ဘူးလားဟင်ဟင်ဘယ်နဲ့တော့ပြအောင်ငါပြန်တော့ဝေပုံရောက်လေဝေပုံငါပြန်တော့ဘယ်ရောက်မထင်လို့ဒီဝေပုံတော့ဝေပုံနဲ့တော့ဒါလည်းပြီးမှနဲ့တူပါလားဟင်ဝေပုံမခံရောပြောအောင်မယ် လူသားတော့ပရိကြီးစစ်ပါပဲခင်ဗျာဟင်ပါသေးတာပရိကြီးဟောဟင်ဆိုတော့ကြားယူဖွဲ့မှာပါဗျာခင်ဗျာတဲ့ဟင်ဒီတခါဘယ်လောက်များလဲနောက်တစ်နေ့ဘယ်လောက်ခင်ဗျာလည်းကြားပွဲနေမှာပါပဲဟင်သူကတော့ဆွဲမဲ့ထင်တာဟင်အဲ့တော့သူဘယ်ဟာလို့လို့အဆွဲကြီးအောင်ခုနတတိလေးမှတ်လာရင်ဟိုအာယုံတော့မပါရင်ဆွဲဦးမလားကျဆွဲရမှာငါအာယုံတော့ပါလို့ ကောင်းရင်ကောင်းဆွဲမကောင်းရင်မကောင်းဆွဲဆွဲတာမဟုတ်ဘူးလားအဲ့တော့အာယုံတော့မပတ်အောင်ခုနကလိုလေထုံလဲထုံကိုလှုပ်ချင်တာလှုပ်ပါဗျာတို့တရားတော်မှာဟိုဒါတော့မြတ်တယ်မမှန်နဲ့ဒါတော့ရုပ်တယ်မမှန်နဲ့မရှိဘူးညရင်ညက်တဲ့အကြောင်းသိတယ်ညက်တဲ့နေရာသတိဘယ်လိုနေလဲကိုယ်ဘယ်လိုနေလဲရုပ်တဲ့အချိန်မှာသိဘယ်လိုနေလဲကိုယ်ဘယ်လိုနေတယ်အဲ့ဒါသိချင်တာဟင်ရုပ်တဲ့နေရာကိုမမှန်ဘူးရုပ်တဲ့နေရာကိုမကွင်းနိုင်ဘူးလားတွင်းအဲ့ဒီတော့ဘဝမရနိုင်ဘူးလား မြတ်တဲ့နေရာကနေဟိုမမှန်ဘူးမြတ်တဲ့နေရာကိုမတွဲနိုင်ဘူးလားဟင်အလုံးမတက်ကြောင်းတကကြောင်းပြန်ပေါအောင်မယ်နော်ခရရကဖရပြန်ပေါအောင်မယ်နော်ဟင်အဖရမတက်ရင်ကိုကြောင်းကိုနာပြန်ပြီးတော့ခင်မှာကောင်းတာလုံးမမှန်ဒီကနေ့ဆွဲတဲ့နေရာဘဝရမှာဟုတ်ဗျဘယ်နဲ့တော့ဗျဟင်အဲ့တော့အမှတ်ကလေးနဲ့မှတ်နေလို့ရှိရင်သိတဲ့အစိတ်မမြင်နိုင်ဘူးလားဟင်ခုနကတည်းကဝိနိဗ္ဗာန်ခဏတာပေါင်းများအဲဒီကလေးကရောပါလို့ဒီတော့တော့ဖူတော့ ဟင်ဘယ်တော့ဝေပုံနဲ့ပြတော့ဦးမလားဟင်ဘယ်တော့ဝေပုံနဲ့ပြအောင်မလားဟင်ဟောမေးလို့ရတော့ဘူးဗျဟင်ဘယ်လိုလဲဗျာဟုတ်ပြီလေဘယ်ဘဝကြီးကနာသူ့လာပြီးနေရာချထားပါလိမ့်မထုံးကြရေးတဲ့ဘဝကညာဘာလို့ ဟိုအတွင်းမှုကလည်းခွဲလမ်းချပေးထားသလားဟိုစိတ်မှုတဲ့ဟာလားဘယ်ဟာတော့ဟိုစိတ်မှုတဲ့ဟာလားစိတ်မှုပိုင်တဲ့ဟာလားခင်ဗျားတို့ကခွဲလမ်းချပေးထားသလားသူတို့ခွဲလမ်းချပေးထားလို့နေရတာလေဗျဟင်ဟင်တွဲရဘဝရောက်လာတာလေဟိုကောင်းကောင်းဆိုးဆိုးဟိုဇန်တဲ့ဟာတွေကနောက်မှရောက်လာပထမတော့သေကံကြီးရဲ့နောက်ဆုံးသိတာအဲ့ဒါပထမဘဝရမှာဖြစ်တယ် ပေပြီးကိုယ်ဘဝကိုရောက်တာလေနော်ဖုန်းစိတ်ကရောက်မှာနော်ဟုတ်ကလားဗျသူဘုရားတဲ့တဲ့တုန်းကကလေးမလေးဟိုကောက်ဆိုင်သွားအဲ့ဒီမှာဟိုကောက်ဆိုင်နဲ့စားဖို့ရာဟိုကျောင်းမှုစီကိုလိုထားတဲ့ပေါက်ပေါက်လေကျောင်းပေါက်ပေါက်ခေါ်မှာအဲ့ဒါလေးတစ်ပတ်သုံးလေးနဲ့ထုတ်ကျမကတော့အမှုတော်ပြရတယ်အဲ့ဒီလမ်းကသွားကြွသွားတော့မြင်တော့သူတရားချက်ချင်းတရားပေါက်တာနဲ့အဲ့ဒီသူ့ဟိုစားမဲ့ဟာလေးကိုဟိုနေ့ကိုနားတော့စားဖို့ရလေ မစားဘဲနဲ့ကျမကလပကတော်ကြီးထူလိုက်တယ်။အဲ့သူ့ရဲ့ဟိုလိုတခုသောယောဂါကြောင့်ညကြပေးသွားတယ်။ပေးတော့နေ့ကအဲ့ဒီဟိုပါပေါ့ဗျာဒေါ်လောလတ်လတ်လူထားတာလေးကိုသွားအာရုံပြုတဲ့အတွက်ဒါသာနာတမှုရဲ့သွားဖြစ်တာဟုတ်လားဗျာတောင်းရင်ဒါမှာဒါသာဆိုပါဠိလိုပြောတာပမာလိုပေါက်ပေါက်ကိုပြောတာပေါက်ပေါက်ကိုလည်းဘုဒ္ဓလေးကြောင့်နောက်ဆုံးစိတ်ကပထမဆုံးဘောပါရမှာကိုပြောတာဟုတ်လားဗျာ အဲ့တော့သူများခွဲရမ်းချမှာလားကိုယ်အစွဲကခွဲရမ်းချမှာအဲ့တော့ဘယ်လိုတော့ကောင်းကောင်းဆွဲခြင်းလားဖိုးဖိုးဆွဲခြင်းလားဟောဗျာဒီကလေးပဲထားပါတော့ခုနပြောတဲ့အမှတ်ကလေးလူလည်းအမှတ်ကလေးဟုတ်ကလားကိုဒီနေ့မလူကြဘူးကိုဒီမှာလာလူကြတယ်ကိုမဝေယဝိသတွေရောမလုပ်ဘူးလားအဲ့လောက်တာပဲလူတော့သေကံနည်းညာ သိတာနိဟိုဝေဒနာကိုမကြော်နိုင်လို့ရှိရင်ခင်ဗျားတို့ဒီပင်ကိုသိမိဝေဒနာကြော်နိုင်ပင်ကိုသိမိလို့ရှိရင်သောသိဝင်တို့လူလားမြောက်ဆိုတဲ့ဟိုအာယုံခံစားရလို့ဒါတော့ကောင်းတယ်ဒါတော့သိုးတယ်လို့ပြီးတာကလာသားကလာသမီးတယ်အဲ့ဒီချိန်ကစားကိုဆွဲကြတဲ့ဆွဲတွေကပုံရိပ်ငါဖန်ရင်ဖန်ထားတဲ့ပုံလေးလက်တတ်ထားတဲ့ပုံလေးတရိပ်ကြီးတရိပ်လာတယ်ဒီချိန်တမ်းမထွက်သေးရင်ဒီရိပ်တရားကို တို့လက်ဆောင်ရတာပုံကိုတပုံပြီးတပုံကြည့်နေသလိုပဲအဲ့ဒီမှာဒီစိတ်ကလေးဟိုမကောင်းတာလုပ်ထားတဲ့စိတ်ကလေးပေါ်နေတော့ကိုယ်ကလည်း black နဲ့ဆွတ်သွားမယ်ဆိုအဲ့ဒီနောက်ပါသွားတာဒါလိုဝိရိပါတိကပါအဲ့ဒါဆိုအာရုံကြတာပါသွားတာနောက်ဆုံးစိတ်ကြံလေဟုတ်ကလားလားအဲ့တော့လှူထားတာဖြစ်ပါစေခင်ဗျားတို့အမှတ်မပါလို့ရှိရင်ဒီမှာလှူတယ်ဆိုရင်ဒီမှာဆွဲမရောက်နိုင်ဘူးဒီနားမှာဒါပြီးမဖြစ်နိုင်ဘူးဟင် ဘာတွေဖြစ်မလားတွဲကြော်တွေဖြစ်မတင်တာပဲတွဲကြီးတို့တွဲလေးတို့ဖြစ်မတင်တာပဲဘာတွေဖြစ်မတင်လို့ဒါတွေဟင်ဒုနာတော့လွယ်ကြီးတို့လွယ်လေးတို့များလို့ပြောရတာကြာဆွဲတဲ့နေရာလာမှာလေဟင်ကိုလူခဲ့တာကိုလည်းကြမဆွဲနဲ့လူနေအလူခံပုတ်ကိုလည်းကြမဆွဲနဲ့ဆွဲဒီနာရောက်လာမှာပေါ့ဒါလူတယ်လို့ဒါကိုလည်းကြမဆွဲကြက်လူတယ်ဆွဲကြက်ဖြစ်တော်သွားမှာပေါ့ဝက်လူတယ်ဆွဲဝက်ဖြစ်သွားမှာပေါ့ဟုတ်ကလားဟင်ခင်ဗျားတို့အခုဒီဟာတွေလူတယ် ခင်အကျိုးမပေးဘူးခေါ်တာဒီနာလားဒီနာလားရှင်းပါဘူးဟင်အကျိုးမပေးပါဘူးဆိုရှင်းလားဒီကနေ့ငါလည်းရှင်းတယ်ဟုတ်ဗျာအကျိုးရအောင်လို့လာတူတာလားဒီတိုင်းကြီးကိုတို့ဘယ်လိုနေနေဆိုလာတူတာလားကဲအတွင်းမကြီးကိုလို့အိမ်မရမှာလားသူ့မရမှာတော့ရှင်းတဲ့ရေကြပြီအရှင်းကြီးကရှင်းတာပါမလား ဟာဟုတ်ပါမလားဗျာမရဘူးပြောထားတာကြီးကိုရှင်းလားခဏတော့ဒါလူတဲ့မရဘူးတို့လာလူတဲ့ပြိမ့်ဆိုင်ဘူးခမည်းတော်လည်းအကျိုးခံစားမှုမရှိဘူးဒီနာလေဒီနာဒီနာအဲ့ဒါအစီမပေးတာဟောပြဟောပြဟောပြဟောပြအေးဒီနာလာပြကြပြောပြဟင်အဲ့ဒါတော့ဘာမှမပြတ်ဘူး ပြုတာလည်းပြင်ရတယ်ပြုတာပါဗျာဘာဘယ်လိုဖြစ်လဲမသိတဲ့ခါဗျာဟောဗျာဟောဗျာဟောဗျာကဲလို့ကြကဲဟင်ခင်ဗျားတို့ဒီဟာတွေလူတယ်အကျုံးမပေးဒါတွေကကျိုးတို့ကလည်းခင်ဗျားတို့အကျုံးပေးခင်ဗျားတို့လည်းဒီကျိုးတို့ဘယ်သူမှမရဘူးဒီနတ်လားဒီနတ်လားဒီနတ်လားတုတ်တော်ဘူးလေတုတ်တော်ဘူးလေဟုတ်တယ်ဘုရားဝေပုံမှာလဲမလုပ်ဘူးလား လဲမရှိဘူးလားလေကတကာကြီးတို့လောက်ထားလားထုံထင်နွားနဲ့လောက်ထားလားထုံထင်နွားနဲ့လောက်ထားထုံထင်နွားထုံထင်နွားကြီးဖြစ်တာတကာကြီးတို့မပါဘဲနဲ့ပါပါတကာကြီးတို့ကပါတာတကာကြီးတို့ကထုံထင်နွားကောထုံထင်နွားကောပါတယ်ဗျာညာကောလေကောပါတယ်ဗျာဒီသုံးခုပါရတယ်ခင်ဗျာဒီသုံးခုပါတာပဲလေလောက်ထားမှာညာလို့တော့ဒီသုံးခုပါလားပါပါ ဒီသုံးခုတစ်ခုခုလို့ရင်လုံးလို့ရပါမရပါဘူးဟင်တေရကဲနွားနဲ့လူကြီးတယ်လည်းလဲမကြည့်ဘူးလားလဲလို့လို့ရပါလားမရပါဘူးလဲလို့ဒီအောင်မှာဟင်အဲလဲတော့ကြည့်ကြလားဟိုတို့နွားနဲ့ထဲမရှိဘူးလေရောနွားရောခြေရောတော့ရှိတာလူကနာမကျမ်းဖြစ်လို့အိယာထဲမှာလဲနေတယ်ရလားလားမရပါဘူးသုံးခုပေါင်းရတယ်သုံးခုပေါင်းလို့ဖြစ်လာတဲ့စပါးကြတော့ လူကဖြစ်တာလားထုံတယ်နွားကဖြစ်တာလားလယ်တွေကဖြစ်တာလားမျိုးကြီးကဖြစ်တာမျိုးကြီးကဟုတ်ကလားသဘာဝကမျိုးကြီးရတယ်ဒီသုံးခုကိုအကြောင်းပြု၍ပတ်လိုက်တဲ့မျိုးသေးတွေကဒါသဘာတိုက်လို့သဘာပင်ပေါက်တာဒီပဲတိုက်လို့ဒီလိုနဲ့ပေါက်တာဟုတ်ကလားအဲ့တော့ဒီဟိုလေချင်းရဲ့လေလုတ်ကရိယာထွန်ထဲရဲ့လေရေကအကျိုးပေးလာကြောင်းကံ ဟင်သူတို့ကြောင်းခံပြီးမှကိုမျိုးစီကစိုက်လို့ရတာလေဟုတ်ကလားဒီလိုဆိုဒီလေသမားရဲ့ထုံတယ်နွားရဲ့လေရဲ့ကအကျိုးပေးလာကြောင်းတာကျိုးပေးဟင်စဘာပေါက်ခါလေစဘာနေပေါက်လို့စဘာပင်လို့ပြောတာမဟုတ်ဘူးလားလေပင်လို့ပါလားနွားပင်ပါလားဟင်ကဒါကြီးတွင်းမှုနာမရပါလို့လေ ဥကြောတင်ပြင်လို့ဟောပါတာမပါဘူးလည်းပြောသေးတယ်။ဆိုပြီးလည်းပြောသေးဗျာ။ဟင်သူတို့သုံးခုအကြောင်းခံပြီးသူတို့တဲကိုရက်အောင်စိုက်ပြီးတော့မှမြေကြီးရှိတဲ့နေရာဒီမျိုးတွေချလိုက်မှမျိုးတွေကနေထားအပင်ပေါက်တာမဟုတ်လား။ဟင်အဲ့ဒီမှာရင်ဟိုဟိုဘယ်လောက်ကျရင်ဘယ်လောက်ဘယ်လောက်ဆိုင်ရင်ဘယ်လောက်ဆိုတော့ဆွေတွေးတွေပေါ်တာမဟုတ်လား။အဲ့တော့တို့ဒီမှာလဲငါဆိုတဲ့လေသမားနဲ့တူတဲ့အလှရှင်ရဲ့ ဒီဝတ္ထုပစ္စည်းကဟိုတို့ဟာမဟုတ်လားရဲ့ဒါနမြောက်ဖို့ရတော့မဟုတ်ဘူးလားထွန်ထင်နွားနဲ့မတူဘူးလားတို့ကြည့်နေတဲ့ပုဂ္ဂိုလ်ရဲ့သီလကုံကသာဟိုမလဲနေနဲ့မတူဘူးလားအနုတ္တနာဘုရားခိတံလောကတပါဒါပြောတာမဟုတ်လားအဲ့တော့ဒီငါဆိုတဲ့အလှူရှင်ရဲ့ဒီဝတ္ထုရဲ့ဒီအလူကပုဂ္ဂိုလ်ရဲ့ဒါမှာဖြစ်တဲ့စေရနာလေးကလားလူဖြစ်လူသွားပြီးတဲ့အဆင့်မျိုးဖြစ်ရမှာတယ်ဒီဘဝရောက်ကြပြီမဲ့ဟိုဘဝမိမဖြစ်ဖြစ်ဖြစ်မှာ ဒီဘုံကဒီစေတနာတိုင်းဘာလို့ဒီဟိုဘက်ပါယောက်ျားဖြစ်ခြင်းကိုဖြစ်တာတင်တယ်ဒီဘုံကဒီလူတွေနဲ့လူတွေဟိုဘုံကကိုဒီစေတနာလေးရတယ်ဟိုမှာနတ်မှာတော့မှာတင်တယ်ဒါဝင်လာကြမှာဘသူတော့မှာတော့ဓာရီတော့မှာလားစေတနာကတော့မှာလားဟင်ဟုတ်ကလားဗျာဟင်ဟုတ်ကလားဗျာဒီလိုတို့တခါကြီးတို့ခံစားမှာလားစေတနာကခံစားမှာလားဒီလိုတော့မဝင်ရဘူးဆိုတာဘယ်နဲ့တော့ခင်ဗျားတို့မဝင်ရဘူးဆိုတာရှင်းလား သူကထားကြရမှာလေဒါကြီးအတင်းကျိုင်းကုန်ထားကြရမှာလေဘာတဲ့ဗျာဘာတဲ့ဗျာအဲ့ဒါငါနဲ့ဘာမလုပ်သေးလို့ပါဒါကြီးဒီနေရာကငါတို့ဆေးချွတ်ပြလိုက်ဘယ်နဲ့နေမလဲလားဒီနောက်ပြည့်ပြည့်ချွတ်သွားတယ်ဟင်တွေ့ပြပါတခါတဲ့ငါလာလို့လာပြီဘယ်နဲ့ဟာညနဲ့ဟာလည်းဆိုပြီးဟင်မကျေနပ်တဲ့ပြင်နင်းပြမအောင်မှာဒီပါ မလို့ချင်းငါ့ကိုရလို့ပါတော့ငါ့ပြည်တယ်နာတက်တက်စော်ကားတာနဲ့ကိုလာအောင်မှာရသူတို့ပြောလဲစိတ်ထက်ကတော့နည်းနည်းတော့ပါမသိဘူးအခုခရောင်းနိုင်ကြကြတာနဲ့ကိုမျက်နှာငယ်တော့ဟင်ဒီခရောင်းနိုင်ကြကြတာနဲ့ကိုမျက်နှာငယ်ပြီလေဟင်ငါလာကြွားလို့နေကြမှာကြီးဟုတ်ကလားဗျဟင်ဟင်အဲ့တော့ဒီဝတ္ထုပစ္စည်းရောတခါကြီးတို့စုနေရတာတင်တယ်ထွန်တယ်သွားတာလူခဲ့ရတာတင်တယ်တခါကြီးတို့ပြန်သုံးဝင်ကြည့်သေးတာ တိုင်းအကျိုးပေးမှာတော့အကြောင်းလားဟုတ်ကလားဗျခင်ဗျားတို့ဖျောင်းနိုင်လူတဲ့အတွက်တာဝရိန်သာကျတော့ဖျောင်းနိုင်နေကြည့်ရမှာအမွေတိုင်းလူလိုဟိုမှာအမွေတိုင်းရည်ရည်ရမှာလားကိုယ်လူလိုကိုယ်နေကြီးတော့ဟိုမှာထောက်ဝောင်းနေရမှာလားဟင်ဒီရစေတနာတော့ဟိုမှာဒီဟာနဲ့မဆိုင်တော့ဘူးဒီဟာကိုစေတနာနဲ့ကြောင်းသွားပြီးတော့ခုနစဘာမျိုးသိရတာဟိုမှာစဘာပင်ပေါက်သလိုသူကတော့ထုံထင်သွားလို့သူမပါလည်းဖြစ်ဘူးလေ ဒီပုဂ္ဂိုလ်တွေမပါရင်ဖြစ်ပါမလားတော့အထူးကံပုဂ္ဂိုလ်မရှိရင်ဖြစ်ပါမလားဒီသုံးခုကအကြောင်းကဒီသုံးခုစုံလုံးကဖြစ်နေတဲ့စေတနာလေးထိုင်ရင်ထက်တော့တာချင်းတာချင်းတော့ယူပြီးသွားမှာဒါလို့ခင်ဗျားတို့လည်းမရဘူးကျုပ်လည်းမပေးနိုင်ဘူးသူတို့လည်းယုံပေးဘူးဆိုကျင်းနာပါဟင်ကျင်းနာကကျင်းနာပါကျင်းနာတော့ကိုပေါ်လာတော့နာကြအောင်မှာသူတို့အဲသူတို့ဝေပုံလေးရှိမှာပါ သေကံလေးကြပြောနေမယ်နင်းနင်းဟိုမဟာနေမှာလူတက်ကြတာမဟုတ်ဘူးအာယုံပြုအာယုံပြုနေလားဘူးလားနေဟောမဟာနေမှာဘာလုပ်ကြတယ်လေအာယုံပြုအာယုံပြုနေမလားဘူးလားဟင်ဟောပြဟောပြဟောပြဟောပြဟောပြဟောပြပြောချင်ပြောမိမှာပေါ်တယ်သူမပြောမိတာလည်းညာတယ်ထင်တယ်ဘယ်လိုလုပ်ခဏမင်းမရပါလားဘယ်လိုမျိုးမရပါလားဟင်ဟင်အဲ့ဒါဒိုဒိုဒီမှာတွေ့တတ်တဲ့ဘုံဘုံတန်လေသူများကလည်းဘယ်ဘယ်မှာဘာလုပ်ခဲ့တယ်လေအာယုံပြုအာယုံပြုနဲ့ဒီကံလေးအာယုံကောင်းအောင်လုပ် အဲ့ဒီပုဂ္ဂိုလ်ကဥပမာမယ်ဒီမာသူလို့အကြောင်းကံကိုသွားဆိုဆွဲတဲ့နေရာပေါ်ပါရသူစိတနာကခံစားဝင်ပြီးတော့နောက်မှခံစားမလားဒီဒီမှာဟိုမဟာနိုင်မာတို့အာရုံပြုတယ်ဒီမရောက်နိုင်ဘူးဆွဲတဲ့နေရာဥပါဒနာမှာပေါ်ပါရမှာပေါ့လားပုဂ္ဂိုလ်ဆွဲရင်ဒီမရောက်နိုင်ဘူးပုဂ္ဂိုလ်ကိုဆွဲရင်ငါဒီလိုမာသူဖေရကိုမရောက်နိုင်ဘူးဝိထုဆွဲရင်ကိုမရောက်နိုင်ဘူးတကယ်လို့သေကံဤကိုဘေးကတတိပေးလို့ဖြစ်စေတို့ဒကာဒကမတွေကလည်း အာယုံပြုလို့ဖြစ်ဖြစ်မြင်လာရင်ဒီဟာတွေကိုတတိနဲ့ဖြစ်ဖြစ်ခဲ့ရဒီဟာကိုဖြစ်ဖြစ်မှာကိုယ်စေတနာရဲ့ခံစားရမယ်အရှင်ကဥမာမကလေးဝါမှာသွားဖြစ်မယ်ဆိုကိုယ်ဝင်စားရမယ်မိဘရဲ့မျက်နှာတွေကိုယ်အဲ့ဒီဘဝရောက်အကျိုးခံစားရမယ်ဟာတွေကိုသွားမြင်တာတကယ်လို့ဒါရီရဲ့စေတနာကဟိုဒါဝရင်ဓာတိသွားမယ်ဟာဆိုလို့ဒီအဲ့ဒီဒီဟာကိုအကြောင်းငံသုံးခုကိုဖြစ်ပြမြင်အောင်တတိနဲ့ရုပ်ကြလိုက်တော့မှ အကျိုးပဲဖြစ်တဲ့စေတနာကဟိုမှာနာပုံနဲ့ခံစားရမှာတွေသွားမြင်တာအဲ့ဒီညီနေတော့အာယုံပြုမှာဟိုတန်းရတာဒါမို့ဒီနည်းမှာပေါ့မလှူတတ်ဘူးပြက်ပဲနေတော့တခါကြီးတို့လည်းပဲလားတလင်းတက်တော့လေကြည့်သေးလားလေကိုကြည့်သေးသလားတလင်းတက်ပြီဗျမရှိတော့ဘူးလဲမှာဟင်အမှန်တရားကြည့်ဘူးဗျာအားကြည့်တော့ဘူးငွေကြနွားတောင်ကြံကြည့်တော့ဘူးဟင်အဲ့ဒီ ဒီမှာလည်းဒီအကြောင်းအရာသုံးခုကခုနကလေဓမာရဲ့ထုံတဲ့ကရိယာရဲ့လေပဲပဲသူတို့ကဒီသဘာဝလေးရအောင်လုပ်တာသဘာဝရပြီးသူတန်ရှိနေဟင်ဟုတ်ကလားဗျသဘောပေါက်လားဗျအဲ့တော့ကိုကောင်းမှုပြုလို့ကြောင်းပဲပြုပြုပါပြုပြုကိုပြုတဲ့ဟိုအလှကပုဂ္ဂိုလ်ကိုပြုခဲ့တဲ့လူပွဲဝတ္ထုမိမိကိုကိုဖြစ်ဖြစ်ရှုတတ်မှာခဏတော့ဖြစ်တတ်မှာဒီလိုဆိုရင်ဟိုဘဝဘေးက ဟိုဟိုနေရာချမှာလားကိုယ့်ရဲ့ဟိုအမှတ်ကနေရာချတာပါလားကိုယ့်စိတ်ကနေရာချပါလားစိတ်ကနေရာချမှာဗျာဟုတ်ကလားဗျာဒီလိုဆိုရင်ဘယ်နဲ့တော့ဝေပုံပဲစိတ်ကချမှာကလေးဝချမှာဟင်တော့မေးလို့ရဘူးဗျာဟင်ဝေပုံလေးပြအောင်ပြအောင်လေးဝေပုံဒါပဲနဲ့ဒူပါဗျာဘယ်နဲ့တော့ဆိုင်ကောင်းကြီး ဒီဆောင်ဘုတ်ကလေးယူသွားသားမှလာဝေပုံကြအောင်ဝေပုံသေးတယ်တဲ့တို့ကြောင်းပြီးတော့ဒီကြောင်းသေးဝေပုံဝေပုံသေးတယ်တို့ကြောင်းဟင်နောက်လည်းဒီလိုပဲနေမှာပါဗျာသူတို့သူပြောလို့ရမှာလည်းဟုတ်ပါဘူးဟင်ဟင်အဲ့ဒါဘဝကိုခွဲတန်းချမှာကိုယ်သွဲသိကောင်အဲ့တော့သွဲသိတော့မပေါအောင်ကိုယ်ကိုယ်ပိုင်သိနေဆိုရင်ကိုယ်ကိစ္စမဖြစ်နိုင်ဘူး ကိုယ်ပိုင်စိတ်နဲ့ဆိုရင်ဒီတဲ့ကြီးအစင်မမြင်နိုင်ဘူးလားအဲ့ဒါကိုသတိတာလို့ခေါ်တာနော်ဟင်သူများသိတာနဲ့တင်တော်ဗလားကိုယ်ကိစ္စဟောပြီးတဲ့ပြီးအစင်မြင်ရပါတယ်လူဘဝနဲ့သာသနာကြုံတော့ဟုတ်ကလားကျင့်နိုင်တဲ့ကိုယ်ခန္ဓာတွေလည်းရှိတယ်နော်သိနေတဲ့ဉာဏ်တွေရောဒီလူပြမှာပဲသုံးတာရှင်နတ်ပြည်မှာဒီလိုခွင့်ရှိပါလားရှိဘူးဗျတိတ်ခံပြီးမှာပေါ့ရှင်းနိုင်ဘူး ပြီးတော့တခါရှိသေးတယ်ဆိုရင်မူကြီးကနတ်ပြည်ကြတော့ချမ်းသာနေတယ်ဆင်းရဲမရှိတဲ့အတွက်နိုင်ကျေစရာရှိသလားအောက်နေနေကြတော့ခင်းရင်းနေတယ်ချမ်းသာတာမရှိလို့နိုင်ကျေစရာရှိသလားဒီမှာကြတော့ချမ်းသာနဲ့ဆင်းရဲကောနိုင်ကျေစရာရှိနေတယ်ဒါကြောင့်မို့လူပြည်ဟာတန်ဖိုးကြီးဆုံးလူဟာတန်ဖိုးကြီးဆုံးထင်တယ်အဲ့တော့လူဖြစ်တုံးလေးကိုသူများကိစ္စနဲ့ပြီးမသွားနဲ့နော်ဒါတို့ရုံပြောတာဟင်ဟုတ်ကလားဟင် ကိုယ့်အတွက်ကိုသိတဲ့ပြီးအဆင်းမြင့်ဖို့ဘယ်လောက်ကြိုးစားပြီးတော့ဟင်ဟိုအနေကောင်းမှအသေးကောင်းမှဆိုတော့အနေကောင်းအောင်ဘယ်လောက်လုပ်ပြီးတော့ကိုယ်စိတ်နဲ့ဘယ်နှခါနေအောင်ကြတနေ့တနေ့ကိုယ်စိတ်နဲ့ဘယ်နှခါနေလို့သူများစိတ်နဲ့ကိုယ်စိတ်နဲ့ဘယ်ဟာများတော့ဟုတ်ပြန်ဟုတ်ပြန်ဟုတ်ပြန်ဟုတ်ပြန်လင်းရဲကငါပဲတော့အောင်မဘယ်လိုအောင်မနဲ့ညတာပဲဟိုဘာတော့ချင်းကြောင်းလို့ကြောင်းလို့လားဒီဝေပုံလို့ဟော ညဟာတွေကပဲနေတော့ခင်ဗျားတို့စိတ်နဲ့နေတာလားမဟာမင်းစိတ်နဲ့နေတာလားညဟာဟောပြဟောပြဟောပြဟောပြဟောပြဟောပြဟောပြဟောပြဟောပြမနဲ့ဘယ်ကြည့်တော့မှပြက်နေရနေနေမှန်ပါဗျာဟင်အဲ့ဒီအဲ့ဘသူဘာကိစ္စဘယ်ဝဘာကိစ္စနဲ့တို့လင်းရဲကသူများသိနေကြည့်တယ်မှန်ပါမှန်ပါအဲ့ရတဲ့မဝင်မချင်းလေအဲ့တော့ကိုယ်စိတ်နဲ့ကိုယ်နေတဲ့ကိစ္စကိုယ်ကိစ္စလုံးတို့ဟုတ်သလား ဟုတ်ဗျာဟုတ်ဗျာတိုင်းဒီဝေပုံကြီးချင်းကြောင်းကြီးကြောင်းကြီးတွေကကိုယ်ကိစ္စကိုကိုလုံလာလားသူများကိစ္စတွေလိုက်လုံလာလားသူများကိစ္စတွေနားကိစ္စတွေလုံရတော့ဟာလားကိုနွားကိုကြောင်းလာလားဘာကြီးနွားငါကြောင်းလာလားဟင်ဟင်ဘာကြီးနွားငါကြောင်းလာလားဒီမှာလားဟိုကလည်းဟိုလေးရောက်မှမွေးထားတဲ့ဟာကြီးကပြီးတော့ငါလားငါလားဆိုတော့ဟင်ဘယ်နဲ့လုံးများတခါတော့တမဲဖို့ချင်းမဖို့အားလည်းဒါလည်းငါသားငါသမီးရဲ့ ကိုကိုပဲခါနဲ့ပုံလို့ဘာကြီးမှငါးတောင်းနေထင်ပါကိုထမင်းကိုစားပြီးဘာကြီးမှငါးတောင်းထင်တယ်ဟုတ်ကလားဗျအဲ့တော့သာသနာနဲ့ကြုံတော့လူဖြစ်တုံးလူအသိဉာဏ်လေးရတော့စသိစဆိုကိုကိစ္စကိုဖြစ်အောင်လုပ်လုပ်တဲ့နေရာကိုခဲရင်းလာဗျဟိုလိုကိုရွာတွေကအလုပ်တွေပြအောင်မလားဗျပြတ်ဖို့လိုသေးလားဟိုလိုအိန္ဒိယတွေအလုပ်တွေပြစ်ပြီးတော့လုပ်ကြလို့ပါသလားကိုလှုပ်တာကိုမှပြောတာဒီလိုဆိုကိုအကြောင်းကိုကမသိနိုင်ဘူး ဟင်အပြစ်ရှိအပြစ်မဲ့ကောမသိနိုင်ဘူးလားအကျိုးရှိအကျိုးမဲ့ကောမသိနိုင်ဘူးလားသိလို့ရှိရင်အကျိုးရှိနဲ့အပြစ်မဲ့တစ်ခုတစ်ပုံပြီးတော့အကျိုးမဲ့နဲ့အပြစ်ရှိရတစ်ပုံဘယ်ဟာကိုလုပ်မလဲတစ်ပုံကဟိုလိုအကျိုးရှိနဲ့အပြစ်မဲ့လေတစ်ပုံကအကျိုးမဲ့နဲ့အပြစ်ရှိဒီနှစ်ပုံဘယ်ပုံလုပ်မလဲနှစ်ပုံဒီလုံးနှစ်လုံးကြိုက်တာလုပ်သူခင်ဗျားဘယ်ဟာလုပ်လဲဟင်အပြစ်မဲ့တာလုပ်လုပ်ကြိုက်တာပါဟုတ်ကဲ့ဗျာ ဒါကခုနကမှတ်ပြီးမှပြီးမှတယ်ကိုယ်မှနဲ့ကိုလုံနေလို့ချင်းဟောတာတော့အကျိုးရှိတယ်အပြစ်မဲ့တယ်သူအဲ့အရွေးလောက်သွားမှာအဲ့တော့အကျိုးရှိအပြစ်မဲ့ကြီးတယ်လောက်သွားတဲ့ပုဂ္ဂိုလ်ကဘယ်နဲ့တော့အောက်ရောက်မလားထဲကထဲရောက်ပါပြီးတဲ့နှိမ့်မလားပြီးတဲ့မြင့်မလားမြင့်ပါအဲ့တော့ဘယ်တော့မြင့်ခင်လားနှိမ့်ခင်လားဒါတွေမြင့်ခင်လားပြားအောင်လည်းမြင့်လာပါပဲဝေပုံနဲ့တာရီကိုဟင်တော့တော့မြင့်တယ်လို့ပြောတာပဲကြောက်လို့ဆိုတော့လား ဟောဗျာဟောဗျာမြင့်နေပြောကြလို့ပြောရတာဗျာရောက်အောင်လို့ဝေကုန်တော့မြင့်နေတယ်တော့လေဟင်ဟင်အဟုတ်တော်နိုင်ကြီးလာတော့ဘာတော့ကဘာတဲတုန်းကတော့တတိကြီးတွေလို့ပြောတာပြီးတော့ညောင်ဖြစ်မှလည်းပွဲတယ်လို့ဆိုတယ်ဟုတ်ကလားဗျာဒီဒါတော့ရည်ရာပြောတာပေါ့လူကျင်တာတော့တို့ခုလူလေးသာသနာနဲ့ဂျုံတုံးလေးတဲတော့ပါတယ်လေဒါတွေကိုတို့လာပြီးတော့လက်ယူလေးနော်ဟုတ်ပါဗျာဟုတ်ကဲ့ကိုယ်ခန္ဓာကိုယ်လေးကိုဒီလိုကြောင်းနေရင်ဘယ်ကကြောင်းနေရင် ဟိုအရိယာဘာသာကလွတ်နေတာပြီးတော့ကိုယ်ကြီးကြီးလည်းမဝင်နိုင်ဘူးလာပြီးစီကပ်ပြီးတောင်းဖို့လို့ဒီလိုတော့နော်ဒီကွာရည်ရွယ်ကိုမိသားဖြစ်နေပြီခင်အဲ့တော့အရိယာဘာသာအဝေးအနည်းမြင်အမမြင်အကသူတော်ကောင်းသားသားလေးတွေ့နေတဲ့သတ်တယ်အဝေးမိသားပါဗျာမတိရဲနဲ့ရပြီးသားပါဗျာဒီရှိသားဖို့လူသေးတာဗျာပြီးတော့ဒီလိုလေးကမှတ်ကလေးနဲ့ကိုယ်အလုံးမပြက်ကလေးမှတ်နေရင်ဒါတော့ရုပ်တိဒါတော့မြတ်တိရုပ်ရင်လည်းရုပ်ပုံရောင်ကြီး အဲဒီချိန်ကိုနဲ့စိတ်ဘယ်လိုနေလဲသိပြီဒါတော့မြတ်တယ်မြတ်ဘုံညာကြီးကိုယ်တိုင်သိပြီဆိုရင်ရုပ်ခန္ဓာမြတ်တာဘယ်ထားလဲမလို့အမြတ်ဓာတ်လို့ပြီးတဲ့ညသွားမှာပေါ့အဲဒါကိုသကိစ္စလို့ခေါ်တယ်လုံနိုင်ကြပါမလားသူတော်မောညောပြောတော့မိုးကြီးနေဟင်ပါတော့ဒကမာကြီး တရားဝဲမှာနောက်ဆုံးကတိုင်ပြောရှေ့တိုးတိုးလာကိုတော်ကြတယ်အင်းသဘောပေါက်လို့နဲ့တူတယ်ဆိုပုတ်ပေါ်လာပဲတဲ့ကိုကလည်းတိုးတိုးလာတယ်ဒါနဲ့တရားဝဲပြီးတော့အဲဓမ္မကြီးကိုဟောတာတရားဘယ်လောက်သဘောပေါက်တုံးဆိုတရားကတော့မသိတော့ဘူးဗျာအရှင်ဘုရားဟောတဲ့ပဇာကလေးကတတိတော်မှအင်္ဂါစိတ်ကလေးစားနေတာစားတဲ့ပဇာကလေးနဲ့တူလုံးလို့ဟောဟင်ဟင်ဟင်အဲခုလည်းမိုးကြည့်နေတယ်လေစိတ်ကနဲ့တူလုံးနဲ့တူပါဗျာဟင် မှတ်တာတာတွေ့တော့ဒါလည်းဟိုကြုံတုံးမှုပြောတာနော်မှန်ပါဗျာကြံတဲ့ရွာတွေကိုလည်းပြောပါစိတ်ငြိမ်ငြိမ်လို့တပီလုံးနဲ့ရင်ဆိုင်နေရတာမှန်ပါဗျာဟင်တပီလုံးကလိုက်နေတာပါမှန်ပါဗျာအမျိုးမျိုးလိုက်နေကြတာဒီခုနကလိုဂျိုပေးနိုင်တာမှပုတ်တာကျင့်နေတာကပေးတာတင်တယ်မှန်ပါဗျာဟင်အဲ့ဒါလေးသိသိချင်လို့ပါအဲ့တော့တပီလုံးနဲ့ကိုယ်ကဟိုအမျိုးမျိုးပြောအမျိုးမျိုးအတင်းကြကိုမလာတော့အောင်လုပ်တာဒီတော့နောက်တူးစီတွေတောက်တာတော့ ဒီလေးဥဒါတို့ဇီဝကိစ္စတို့ညမာရေးကိစ္စဒါလေးအတွက်တို့ထားတာဟုတ်ပါဘူးအင်းတော်ကြရောပေါ်တော့